ယေရှုရှင်မဟာစီဆရာတော်ဘုရားကြီးဤဩဝါဒခံယူပူဇော်ပွဲ32ကြိမ်မြောက်1343ခုနတ်တော်လာပြီကျော်2ရက်1980ခုဒီဇင်ဘာ23ရက်တနင်္ဂနွေနေ့ညဓမ္မသဘင်ဗဟံမဟာစီဖန်ရင်ဓမ္မယုံကြီးတွင်လိုင်မဟာစီနာကဆရာတော်တရက်အောင်မင်္ဂလာအရှင်စန္ဒဝရဟောကြားတော်မူသော ပေလူတတ်လင်နိဗ္ဗာန်ဝင်တရားတော်ကြီးကဲတရားတော်ကြီးစရမယ်ဆောင်းဖို့ဆိုကြစို့သမထဝိပဿနာစိတ်များမှာစိတ်များမှာတန်သာချမ်းရရဖို့ဤရှေးသူတော်မြတ် ပေဒလှူတတ်သည်အင်္ဂုတ္တရနိကေပတ္တကနိပါဒပါဠိတော်ဒါနမဟာဖလပုတ်စိတ်တလင်္ကာရစိတ်တပရိခါရထံဒါနံဒေတိမြတ်စွာဘုရားဟောထားတဲ့ပါဠိအဲဒီပါဠိကိုအခုရင်ကဆိုခဲ့တဲ့ဆောင်ပုတ်စာကြောင်းနှစ်ကြောင်းနဲ့ မြန်မာပြန်ထားတာပဲရှေးသူတော်ကောင်းတွေလဲဒါနကုသိုလ်လုပ်ခဲ့ကြတာပဲအခုမြင့်မောက်ခေသူတော်ကောင်းတွေလဲဒါနကုသိုလ်လုပ်ကြတာပဲဒါနဆိုတာချွေးနဲ့တွေးနဲ့ရင်းနှီးရှာဖွယ်စုဆောင်းလို့ရထားတဲ့မိမိပိုင်ပစ္စည်းကိုသူတကာတွေသုံးဖို့ဆွဲဖို့ ပေးနိုင်လှူနိုင်တဲ့စိတ်စိတ်ကိုခေါင်းတက်ပြီးပြောလိုက်တော့ကလေးတွေပါနားလေတဲ့စေရနာဆိုပြီးပြောလိုက်ရင်နားရှုပ်သွားနိုင်တယ်ဒါကြောင့်စိတ်ကိုခေါင်းတက်ပြီးပြောမယ်ပေးခြင်းတဲ့စိတ်မပေးခြင်းတဲ့စိတ်ဆိုတာကလေးတွေလည်းသိတာပဲဟဲ့တာတာလေးတာတာလေးလက်ထက်ကမုံအမေ့ပေးပါဟင့်အင်းဒါမပေးခြင်းတဲ့စိတ်ကလေးတွေလည်းသိတယ် ဩမိမိလေးမိမိလေးမိမိလေးလက်ထဲကတရားကလေးဖေးဖေးပေးပါလားဆိုဩအာရဝန္တာနဲ့ပြေးလာပြီးတော့ပေးတယ်အဲ့ဒါပေးခြင်းနဲ့စိတ်ကြောင့်ပေးတာဒါလည်းကလေးတွေနားလေတယ်ဒါအောင်စိတ်ကိုကောင်းတတ်ပြီးတော့ပြောလိုက်မယ်မိမိပိုင်ပစ္စည်းသူများသုံးဖို့ဆိုဖို့ပေးနိုင်လှူနိုင်တဲ့စိတ်ကိုဒါနာတဲ့အဲ့ဒီဒါနာ မပေးရဲ့နှမျောတဲ့မစ္စရိယနဲ့ပစ္စည်းမှာခင်မင်မမောတဲ့လောဘတွေကိုပယ်နိုင်စွမ်းတဲ့တတ္တိရှိလို့ကုသိုလ်ပေါင်းလိုက်တော့ဒါနကုသိုလ်ဒါနကုသိုလ်ရေးရှိသူတော်ကောင်းများလည်းပြုလုပ်ခဲ့တဲ့ဘယ်လိုရည်ရွယ်ချက်နဲ့လဲစိတ်တံလေကာစိတ်တံပရိက္ခာထံဒါနံဒိဋ္ဌိစိတ်မှာအစဉ်တန်စာရအောင် ကြည်ညိုတဲ့စိတ်နှမျောတဲ့စိတ်လိုချင်တဲ့စိတ်သူ့အသက်မတတ်ဖဲရှောင်ကျင်တဲ့စိတ်ဆိုစိတ်တွေအများကြီးဖြစ်နေလို့ဘာစိတ်ဆိုတာသိအောင်သမထဝိပဿနာစိတ်တတအထာကတာကဖွင့်ပြထားတယ်အဲ့ဒီစိတ်ဟာတခြားစိတ်မဟုတ်ဘူးတဲ့သမထစိတ်ဝိပဿနာစိတ်အဲ့ဒီသမထစိတ်ဝိပဿနာစိတ်ဒီမှာ အချမ်းအယံရအောင် အစင်တန်စာရအောင်ရည်ရွယ်ချက်နဲ့ရှေးသူတော်ကောင်းတွေဒါနကုသိုလ်ပေးလှူပြုလုပ်ခဲ့တယ်ဆိုသမထဝိပဿနာသမထဝိပဿနာစိတ်မြာမစိတ်မြာမတန်စာချမ်းရံရဖို့ဤတန်စာချမ်းရံရဖို့ဤရှေးသူတော်မြတ်ရှေးသူတော်မြတ်ပဒါပြတ် ပေးတတ်လှူတတ်သည်အဲ့ဒီရည်ရွယ်ချက်နဲ့ပေးလှူတယ်ဆိုတော့သာသနာ့ဘအခါကာလမှာဆိုရင်တမထစိတ်လောက်ပဲဖြစ်နိုင်တယ်အခုလိုသာသနာတွင်မှာမှဝိပဿနာစိတ်တွေကဖြစ်နိုင်တာသာသနာ့ဘအခါကာလမှာတမထစိတ်ရဲ့အချံအညာရအောင်တမထစိတ်ရဲ့အစဉ်တန်ဆာရအောင်ရှိသူတော်ကောင်းတွေဒါနကုသိုလ်ပြုလုပ်ခဲ့တယ်အခုလိုသာသနာတွင်မှာတော့ ဝိပဿနာစိတ်ရဲ့အချမ်းရရအောင်ဝိပဿနာစိတ်ရဲ့အစဉ်တန်စာရအောင်ရှင်းသူတော်ကောင်းတွေဒါနကုသိုလ်ပေးလူတယ်ဒါရှင်းသွားပြီအဲ့ဒီဒါနသမထစိတ်ရဲ့အချမ်းရရအောင်ဆိုတော့ကံကံနဲ့ကံနဲ့ကံရဲ့အကျိုးတရားသဘောပေါက်နားလေတဲ့ပညာရှင်တွေသာသမထစိတ်ရဲ့ အချမ်းအယံရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့အစင်တန်စာရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပေးနိုင်လှူနိုင်တာပေါ့အဲဒီလိုအသိအမြင်မရှိတဲ့ပုဂ္ဂိုလ်တွေလဲဒါနကုသိုလ်တော့လုပ်ကြတာပါပဲကိုယ်ပိုင်ရဲ့ပစ္စည်းသူများသုံးဖို့ဆိုဖို့ပေးတယ်လှူတယ်ဆိုတာဟာအခုမျက်မှောက်ခေတ်ကဘာကိုသုံးသပ်ကြည့်ပါဗုဒ္ဓဘာသာဝင်တွေလည်းပေးတာလှူတာပဲ တခြားတခြားဘာသာဝင်တွေလည်းသူတို့ပိုင်ပစ္စည်းသူများသုံးဖို့ဆိုဖို့ပေးတာလှူတာပဲလောကကြီးမှာဘာသာတရားဆိုတာအပေါ်ပဲတို့ကတော့ဘာသာမဲ့กว่าဘာသာမရှိဘူးဘယ်ဘာသာမှအယူဆွဲမရှိဘူးဆိုတဲ့လူစုတွေလည်းသူတို့လုံအားကရပြီးသူတို့ပိုင်ဆိုင်တဲ့ပစ္စည်းဆက်ဆံရာတွေပေးတာလှူတာပဲဒါနကတော့ ပြုလုပ်တဲ့ပုဂ္ဂိုလ်ဒီကြီးပဲအဲဒီမှာအခုလိုသာသနာတွင်အချိန်ခါကာလကြုံနေရတော့သာသနာတွင်ဌာနကပုံမြတ်တယ်လို့ဒီလိုလဲဟောကြပြောကြတယ်သာသနာတွင်ဌာနကပုံမြတ်တယ်ဆိုတဲ့စကားနဲ့ပတ်သက်ပြီးဒါနကုသိုလ်ပြုကြတဲ့အတူတူချင်းမှာသာသနာတွင်ဒါနဆိုတာဘယ်လိုဟာလဲဒါသိဖို့ နည်းနည်းကလေးရှင်းပြရမယ်မြတ်စွာဘုရားကလည်း38ဖြံမင်္ဂလာတရားတော်ထဲမှာဘောရီဝဗုဒ္ဓအိုနတ္တဒါနိဇံအလူပေးခြင်းသည်လိဥတ္တမံမြတ်လာစွာသောမင်္ဂလာမင်္ဂလာမြည်ဤဟူ၍တွင်သင်္နတ္တသည်ကနာဤမှတ်လေလောမိမိရဲ့ပစ္စည်းပေးတာလူတာအမျက်စမ်းမင်္ဂလာပါလို့မြတ်စွာဘုရားကလည်းဟောထားတာရှိသေးတယ်အဲဒီအမျက်စမ်းမင်္ဂလာပြုလုပ်တဲ့နေရာမှာ အခုသာသနာတွင်ဆိုတော့သမထစိတ်ဝိပဿနာစိတ်ရောအချံအယံအစင်တန်သာဖြစ်အောင်လှူနိုင်ကြတယ်လှူကြတယ်သာသနာတွင်ဌာနမြတ်ပုံကိုအင်္ဂုရအိန္ဒကတို့ဝတ္ထုဇာလန်ကလေးနဲ့မှတ်တမ်းတင်ပြီးမှ ပေါ်လွင်ထင်ရှားမယ်။ဒါဝရိနာနတ်ပြည်ဗုဒ္ဓမြတ်စွာဘုရားအဘိဓမ္မာတရားဟောဖို့ကြွားရောက်တဲ့အခါ တရားနာဖို့ရန်တွေပထမဆုံးနေရာယူရတာကမြတ်စွာဘုရားရဲ့ဒုနာမအေကနာသနဲ့အင်္ဂုရနာသဒီနာသနဲ့ဥပထမဆုံးနေရာလာယူရတယ်အများသိပြီးသားတရားဝေဒင်ကြတော့တရားတရားနတ်မြမာတွေလည်းတဖြည်းဖြည်းရောက်လာကြအရှင်ယောမြင်မာရဲ့နတ်မြမာတွေရောက်လာတဲ့အခါအင်္ဂုရနာသခမရမြတ်စွာဘုရားနဲ့96မိုင်ဝေးအောင် နေရာ၍သွားဖယ်ပေးရရှာတဲ့အိန္ဒိကနတ်သားကနေရာ၍မသွားဘူးမူလယူထားတဲ့နေရာမှာပဲနေနိုင်တယ်လူပြေကလူတွေကိုထိုင်မိတဲ့နေရာမှာကိုယ့်ရဲ့ပိုက်ဆံချမ်းသာတဲ့လူလာလာကိုယ့်ရဲ့အသက်ကြီးတဲ့လူလာလာကိုယ့်ရဲ့ယာရုမြင့်တဲ့လူလာလာဘုန်းကြီးယဟန်လာလာဖယ်မပေးပဲဇော့ပေးနေရတယ်နတ်ပြည်မှာမရဘူးတဲ့အရှင်ဝါမြင့်တဲ့ပုဂ္ဂိုလ်တွေရောက်လာရင် လေနောက်ဖက်ရွက်၆ကလေးပါတယ်လို့ပဲအလိုလိုရွေ့ရွေ့သွားတယ်တဲ့အဲဒီနီးနဲ့အင်္ဂုရခမရမြတ်စွာဘုရားနဲ့96မိုင်ဝေးတယ်ခြားနာကျက်နတ်သားနှစ်ဦးအတူတူပထမဆုံးနေရာယူတယ်တဦးကနေရာမရွေ့ဘူးတဦးကရွေ့တယ်ဆိုတာခြားနာကျက်အကျိုးခေါ်တယ်အကျိုးဆိုတာအကြောင်းမရှိပဲမဖြစ်ဘူးဒါကြောင့်အကြောင်းကိုလိုက်စစ်လူကြီးမှာဘာတွေလုပ်ခဲ့ကြသလဲ အိန္ဒဂနာသကလည်းလူပြည်မှာဒါနကုသိုလ်လုပ်ခဲ့တယ်အိန္ဒုရနာသကလည်းလူပြည်မှာဒါနကုသိုလ်လုပ်ခဲ့တယ်အဲဒါနရှင်တွေကြီးပဲအိန္ဒဂလူလင်ကအရှင်အနုရုဒ္ဓအိမ်ရှိဆွန်းလာရထာကိုဆွန်းတစွန်းလောင်းလှူလိုက်တယ်ဆွန်းတစွန်းဒါနကုသိုလ်ဒီဆွန်းကအကြည့်အမိပမာဏမပါဘူးအခုမြင်မောက်ကဇွန်းသေးလေးဆိုရင်တလုံးစာတောင်ရှိမှမဟုတ်ဘူး အဲဇွန်ကြည့်လို့ရှိရင်တော့နှလုံးသုံးလုံးစားလောက်ရှိမှာပေါ့အင်ကိုရဏလူဘဝမှာ တုန်းကနှစ်ပေါင်းတစ်ပေါင်းကြာအောင်နေ့စဉ်နေ့စဉ်ထမကြီးချောင်းစီအလူကြီးပေးခဲ့တယ်သူ့ထမင်းချက်ကြီးထမင်းချက်တဲ့မီးကိုမြေဧရိယာအကျယ်ဝန်း96မိုင်ကျဲတယ်တဲ့96မိုင်ကျဲဝန်းတဲ့မြေခွက်မှာ ထမင်းကျက်မိဘယုံတိဆောက်ပြီးတော့ကျက်သွန်လေးတဲ့အမျိုးသမီးပေါင်းကတောင်16000နဲ့တခြားတခြားဝေယဝိဆာသမားတွေအများကြီးတနည်းမဟုတ်ဘူးအဲ့ဒါအနှစ်1000စားစရာတွေလည်းမဟုတ်ဘူးဝတ်စရာယုံစရာတခြားအသုံးဆောင်တွေပေးလူခဲ့သေးတယ်မနှဲဘူးဒါနပစ္စည်းတွေကနန်းချလို့ဘယ်ရမလဲအနှစ်1000တဲ့နေတိုင်းအလူအင်းအင်ကိုရာကနေတိုင်းအနှစ်1000ပစ္စည်းများများကြီးလှူခဲ့တယ်တာဝရိနာနတ်ပြည်ရောက်တော့တကူငယ်နေပြီ အိန္ဒကလူလည်းဆုံးတဆုံးလူခဲ့တဲ့တာဝိသာနပြေရောက်နေတော့တကိုးကြီးနေတယ်တကယ်ဆိုနှစ်ပေါင်းကြာကြာပစ္စည်းများများလှူတဲ့ပုဂ္ဂိုလ်ကတကိုးကြီးရမှာတကြီးနဲ့ဆုံးတဆုံးကလေးလောင်းလို့တဲ့ဒါနရှင်ကအခုတကိုးကြီးနေတယ်ဒါဖြင့်ရင်အလှူကံပဲလိုက်ပြီးတော့စိတ်ကြည့်ကြစို့အိန္ဒကလူလည်းလောင်းလို့တဲ့ဆုံးတဆုံးကို ဟောဘေးသုံးဆန်းလို့ဖြစ်ပေါ်ရရှိလာတဲ့အာကိုအရှင်အနုရုဒ္ဓကတရားဟောတရားပြပရိယတ္တိပါဒနာအလုံးမှလည်းအသုံးချတယ်ကိုယ်ကြီးကိုယ်ရန်အတွက်ဖလားသမဘာနိရောဓသမဘာဝင်စားဖို့ရှုမှန်အားထုတ်တဲ့ပฏิပတ်တိသာသနာအလုံးမှလည်းအသုံးချရတယ်။ဩအလူကံပုဂ္ဂိုလ်အလုံးလုံးပုံချင်းမတူဘူး။အိန္ဒကလူလည်းဆွန်းတစွန်း အကြောင်းပြုဖြစ်ပေါ်ရရှိလာတဲ့အာကို အရှင်နုရုဒ္ဓကတရားဟောတရားပြတယ်ဆိုတော့အရှင်နုရုဒ္ဓဟောတယ်ပြတဲ့တရားတော်နာယူအာထုံဤတွေသိအာထုံဤသိရဲ့ဥယျာဟာ10ရောက်နဲ့လည်းမကဘူးအယောက်20နဲ့လည်းမကဘူးဆိုတော့ပရိယတ္တိသာသနာပြန်ပွားတည်တတ်တယ်အာထုံဤသိတဲ့အတိုင်းအာထုံကြတာကလည်း10ရောက်နဲ့လည်းမကအယောက်20နဲ့လည်းမကအရှင်နုရုဒ္ဓရဲ့နောက်မှာတပည့်900အမြဲတမ်းရှိနေတာဝင်ထိုးအတွက်ပေါ့ အဲဒါဆိုတော့အိန္ဒကလူလေးရဲ့သောတဇုံဒါနဟာပရိယတ္တိသာသနာပြန့်ပွားရေးအတွက်ပฏิပတ်တိသာသနာပြန့်ပွားရေးအတွက်အကျိုးသက်ရောက်တယ်ပရိယတ္တိသာသနာအာထုံဤနာထောင်နာယူတိသိတဲ့အတိုင်းပฏิပတ်တိသာသနာရှုမှအာထုံတော့နာမရူပပရိသေရညာအစပြီးတော့မညာဖို့ညာပฏิဝေရသာသနာသူ့လုံအားအလိုက် အထုတ်တဲ့ယောဂီတွေမှာတိုးတက်တာပဲဉာဏ်စဉ်တက်တယ်ဆိုတာအဲ့ဒါဉာဏ်စဉ်ကိုပฏิဝေဒသာသနာခေါ်တဲ့မဲ့ဖို့အထိအဲဒီတော့အိန္ဒိကလူလျင်ဆွမ်းသွန်းဒါနဟာပရိယတ္တိသာသနာပฏิပတ်တိသာသနာပฏิဝေဒသာသနာပြန့်ပွားရေးတည်ရရေးအတွက်အကျိုးများတယ်အဲဒါကြောင့်ဆွမ်းသွန်းဒါနညောင်စီလောက်လှူခဲ့တော်လဲ ဒါဝရိဏနတ်ပြည်ရောက်တဲ့အခါကျတော့ညောင်ပင်ကြီးလောက်အကျိုးရတကူထွားပြီးတော့နေရာဖယ်မပေးရဘူးအင်္ဂုရလူလင်အနှစ်တစ်ပေါင်းနေတိုင်းနေတိုင်းပေးလို့တဲ့ပစ္စည်းတွေကိုသုံးစွဲတဲ့အလှူခံပုံကိုယ်တွေကတရားဟောတရားပြတရားနာတဲ့ပရိယတ္တိသာသနာအလုပ်လည်းမလုပ်ပါဘူးတဲ့ရှုမှအားထုတ်တဲ့ပฏิပတ်တိသာသနာအလုပ်လည်းမလုပ်ပါဘူးတဲ့ဒီပရိယပฏิပတ်သာသနာအလုပ်နှမျိုးမှမလုပ်ရင်အခုတည်းကပြောခဲ့တဲ့ ဝိပဿနာဉာဏ်မဲ့ဉာဏ်ဘုံဉာဏ်ပฏิဝေဒသာသနာဘယ်ရှိမလဲအဲ့ဒီတော့အေးအင်္ဂုရလူလင်းရဲ့ဒါနဟာပရိယတိသာသနာပฏิပတိသာသနာပฏิဝေဒသာသနာပြန်ပွားတည်ရန်ရေးအတွက်အကျိုးမသက်ရောက်ပါဘူးတဲ့သာသနာအတွက်အကျိုးမများဘူးကုသိုလ်တော့ရတယ်ဒီဒါနကအဲ့ဒီအင်္ဂုရလူလင်းရဲ့အလှူခံပုံကိုယ်တွေဟာ သာသနာအလုပ်မလုပ်ကြဘူးလို့ဒီလိုသဘောပေါက်ရောသာသနာအလုံးမလုံးတဲ့ပုဂ္ဂိုလ်တွေကိုပေးလူတဲ့အင်္ဂုရလုံးလျင်ဒါနဟာကုသိုလ်ရသာသနာအတွက်အကျိုးမများခြင်းကြောင့်ညောင်ပင်ကြီးတော်လှူပေးမယ်ညောင်စီတော်အကျိုးရတကိုးငယ်ပြီးတာဝရိနာနှပြရောက်တဲ့အခါမြတ်စွာဘုရားနဲ့96မိုင်ဝေးအောင်နေရာဖယ်ပေးရတယ် အဲ့ဒါသာသနာတွင်ဒါနသာသနာဝဒါနခြားနာဖို့သာသနာတွင်မှာလဲအခုသာသနာတွင်လို့ခေါ်တာပဲသာသနာအလုပ်မလုပ်တာတွေမရှိဘူးလားပရိယတိသာသနာတရားဟောတရားပြတရားနာဆိုတဲ့အလုပ်လည်းမလုပ်ကြပฏิပတ်တိသာသနာကျင့်တဲ့ရှုမှတ်တဲ့အလုပ်လည်းမလုပ်ကြတော့အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမှာပฏิဝေဒသာသနာဝိပဿနာညာမဉ္ဇဏ်ဘုံညာဆိုတာရှိပါမလားအဲမရှိဘူးဒါကြောင့် မိမိတို့ချွေးနဲ့တွင်းနဲ့ယင်ဒီရှာဝေစုဆောင်းလို့ရထားတဲ့ပြည်စည်းစွန့်တော်မယ်လှူတော့မယ်ဆိုရင်ကုသိုလ်တော့ရမှာပဲပရိယပတိမပฏิဝေဒပါဝနာပြန်ပွားရေးအတွက်တည်ရန်ရေးအတွက်အကျိုးများမများဒါကိုစဉ်းစားရမယ်အကျိုးများမယ်လို့သဘောပေါက်ရင်တော့လှူပေရောစွန့်ပေရောတဲ့ညောင်စည်းလောက်လှူညောင်ပင်ကြီးလောက် အကျိုးများ တကူထွားမယ်ယေရှုရှင်မဟာရီဆရာတော်ဘုရားကြီးရဲ့ပင်ရင်ဌာနကအစပြီးတော့ဩဝါဒခံယူကြည်ပြုကြတဲ့မဟာစီပฏิပတ်တိဌာနတိုင်းဌာနတိုင်းမှာယောဂီတွေကိုနေ့စဉ်နေ့စဉ်အချိန်မှစုယုံပြီးတော့ကတရားဟောတယ်တရားစစ်တယ်တရားပြတယ်ယောဂီတွေကနာတယ်နားထောင်တယ်အဲ့ဒါဘာသာသနာ ပရိယတ္တိသာသနာမှန်ရဲ့လားဒါဖြင့်ကျေးဇူးရမာတိဆရာတော်ဘုရားရဲ့ကမ္မထာဌာနတွေမှာပရိယတ္တိသာသနာအလုံးနေတိုင်းရှိသလားမရှိဘူးလားရှိပါတယ်။ဒါရင်ပฏิပတ်သမารိယပရိယပယ်တယ်လို့ပြောဖြစ်ပါမလားမဖြစ်ပါဘူးနေတိုင်းတရားဟောတယ်တရားပြတယ်တရားစစ်တယ်ယောဂီတွေဟာတရားနာတယ်အဲ့ဒါပရိယတ္တိသာသနာ ဗုဒ္ဓမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းထပ်ဆင့်လက်ဆင့်ကမ်းညွှန်ကြားနေတဲ့ကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးရဲ့ပฏิပတ်တိဌာနအရင်မှာနိုးတဲ့စိတ်ကစားပြီးတော့အိတ်ချင်းတဲ့စိတ်အထီးနာရီ20ရှုမှအထုတ်တဲ့ပฏิပတ်တိပါဒနာအလုံးမရှိဘူးလားအဲယောဂီတွေတနာရီတိုင်းတနာရီလမ်းလျှောက်ည7နာရီအေရဝင်မနေ့3နာရီထား ၄နာရီပဲတုံးလုံးလဲဖို့အချိန်ပေးထားတာအဲ့ဒီတုံးလုံးလဲတဲ့၄နာရီမှတောင်မပြောခင်ရှုမှတ်ပြီးပฏิပတ်တိသာသနာအလုပ်ကို လုပ်နေကြတယ်မှန်ရဲ့လားမှန်ပါဘူးဒါကြောင့်ပရိယတ္တိသာသနာပฏิပတ်တိသာသနာအလုပ်ဟာ နေ့စဉ်နေ့စဉ်ယေရှုရှင်မာရိဆရာတော်ဘုရားကြီးရဲ့ဩဝါဒကံဌာနများနဲ့တကွပင်ရင်ဌာနမှာ အမြဲရှိတယ်ဆိုတော့ ပရိယပฏิပါပြည့်စုံရင်အခုတည်းကပြောခဲ့တဲ့ဉာဏ်စဉ်ဆိုတဲ့ပဋိဝေဒသာသနာကိုမပြည့်စုံဘူးလားပြည့်စုံပါဘူး။ဩကျေးဇူးရှင်မာသီဆရာတော်ဘုရားရဲ့ဩဝါဒခံယူဆောင်ရွက်နေကြတဲ့အပိုင်းအဝိုင်းမှာပရိယတိသာသနာပฏิပါတိသာသနာပฏิဝေဒသာသနာ၃မျိုးတယောက်ကနေတရားတရားကနေတစ်ထောင်တစ်ထောင်ကနေတစ်ပေါင်းသာသနာတွေ ပြန့်အောင်တည်အောင်ဆောင်ရွက်မနေကြဘူးလားဩဒါဖြင့်ဒီဌာနတွေမှာလှူရင်ဥဒ္ဒောလဲရတယ်ပါဗနာတွေ့လဲအကျိုးများတယ်မှန်ရဲ့လားမှန်ပါဗျာညောင်စိတ်တော်လို့ညောင်ပဲကြီးလောက်အကျိုးရမယ်ဒါနမင်္ဂလာနော်ညောင်ပဲကြီးလောက်လှူရင်ညောင်စိအဲညောင်ပဲကြီးလောက်လှူရင်ညောင်စိလောက်အကျိုးများတဲ့ဒါနမဟုတ်ဘဲနဲ့ ညောင်စိလောက်လှူရင်ညောင်ပဲကြီးလောက်အကျိုးများမယ်ဒါနမင်္ဂလာမဖြစ်ဘူးလားဖြစ်ပါဘူးဗျာအဲဒီဒါနမင်္ဂလာပြုတဲ့နေရာမှာရည်ရွယ်ချက်ကလေးကရှိသူတော်ကောင်းတွေရည်ရွယ်ချက်ဒီသမထဝိပဿနာဆိုပါသမထဝိပဿနာစိတ်များမှစိတ်များမှသာသာချမ်းရရဖို့ရည် တော်မြတ်တရားပြဝိဒလူတတ်သည်အဲဒီလိုသမဏစိတ်ဝိပဿနာစိတ်ရဲ့အချမ်းအရာအစဉ်တန်သာဖြစ်အောင်ကုသိုလ်ရသာသနာအတွက်အကျိုးများအောင်မိမိကံပစ္စည်းပေးလူတဲ့နေရာမှာနီးကလေးတွေရှိသေးတယ်အဲဒီနီးဆိုရမယ်တတ္ထာယဒါနံဒိဋ္ဌိရဲ့ပါဠိက ကြောင်းကျိုးနှဖျားယုံကြည်စွာသေကလှူရမည်အကြောင်းဆိုတာကံအကျိုးဆိုတာကံကြောင့်ဖြစ်ပေါ်လာတဲ့ဘဝတွေပေါ့အဲဒီကံနဲ့ကံရဲ့အကျိုးနှမျိုးကိုသဘောပေါက်နားလဲယုံကြည်တဲ့သရာတရားရှိရမယ်တဲ့အဲဒီယုံကြည်ချက်နဲ့ပြီးသူရမယ်လို့ဆိုလိုတယ် ယုံကြည်ခြင်းနဲ့ပေးလူတော့ဘယ်လိုအကျိုးအမြတ်တွေရနိုင်တယ်လဲဆိုပစ္စည်းဥစ္စာပြည့်စုံကပြည့်စုံကယုံမှကြောရှင်ချောလာသည်အဲဒီယုံကြည်ခြင်းနဲ့ပေးလူရင်ပစ္စည်းဥစ္စာလည်းပြည့်စုံတယ်ပေါ်များတယ်ရုပ်ရည်ယူကာယလည်းတန်ရှင်းချောမောတယ်လှပါတယ်တဲ့ အဲ့ဒီလိုအကျိုးရနိုင်တယ်ကံနဲ့ကံရဲ့အကျိုးကိုတချို့ကမယုံကြဘူးနားမလဲကြဘူးကံဆိုတာအလကားပါကွာလုံနိုင်ရတာပဲကံမရှိညာရှိတိုင်းမွဲတဲ့ဥစ္စာကံပေးမရသေးနှောင့်နှေးပြပါမရှိရတဲ့ကံမပါလို့ရှိရင်ဘယ်လောက်ကြိုးစားပေမဲ့လို့အစင်မပြေတတ်ဘူးတဲ့အဲစီးပွားရေးရှားပွဲလို့အစင်ပြေတယ်ဆိုတာရှေးကုသိုလ်ကံပါလို့အစင်ပြေတာ ရေကုသိုလ်ကံမပါရင်အဆင်မပြေဘူးတော့ကံကိုမယုံရင်ကံကိုသဘောပေါက်နားလဲယုံကြည်အောင်ကြိုးစားပါတဲ့ဘယ်လိုကြိုးစားရမလဲမိမိရဲ့ပဝန်းကျင်မျက်စိတမြင်နားတကံဟမ်အခုဆိုရင်မျက်စိတမြင်ကကမ္ဘာတရင်ဒီတောင်စာလုံးနဲ့ရေဒီယိုနဲ့ဆိုတော့ဒီမျက်စိမြင်နားကြဟာသိကျေပြန့်တယ်မိမိနိုင်ငံမိမိအိမ်ဘေးတယ်မဟုတ်ဘူးတခြားနိုင်ငံအကြောင်းအရာတွေလည်းသိနိုင်တာပဲ အဲဒီမိမိပတ်ဝန်းကျင်နဲ့တကွာတကဘာလုံးမှာချောသူတွေရှိသလိုအယုတ်ဆိုးသူတွေလည်းရှိတယ်ပစ္စည်းဥစ္စာပြည့်စုံသူတွေရှိသလိုပစ္စည်းဥစ္စာမပြည့်စုံသူတွေလည်းရှိတယ်ကျမ်းမာရေးကောင်းလို့ရှိသလိုကျမ်းမာရေးပြည့်စည်ပြီးတော့ယောဂရေကြီးဖြစ်နေသူတွေလည်းရှိတယ်ဉာဏ်ထိုင်းသူတွေရှိသလိုဉာဏ်ဖြည့်မြက်ပြီးတော့ကအထက်တန်းဘွဲ့ဒီဂရီပညာတွေတက်ကျွမ်းတဲ့ပုဂ္ဂိုလ်များလည်းရှိတယ် အတန်ကောင်းလို့ရှိသလိုအတန်မကောင်းလို့လည်းရှိတယ်အမျိုးမျိုးပေါ့နော်အဲ့ဒါတွေကကံကခြားနာပေးတာအဲ့ဒီလိုသုံးသပ်ဆင်ခြင်ကြီးဩကံအကြောင်းတရားဆိုတာဟုတ်တယ်ကောင်းတဲ့ကံကြောင့်ကောင်းတဲ့အကျိုးမကောင်းတဲ့ကံကြောင့်မကောင်းတဲ့အကျိုးတွေရပြီးတော့တတ္တဝါသူသူငန်းငါတွေကွဲပြားနေကြတာပဲလို့သဘောပေါက်နားလည်ပြီးကံကိုယုံလာမယ်အဲဒီလိုကံကိုယုံလာတဲ့အခါကျမှအဲ့ဒီယုံကြည်ချက်နဲ့ပေးလူပါတဲ့ သူများအကဲကြီးလော့ယုံဆိုတဲ့သဘောနဲ့မလွဲတာမရှောင်တာပြေးလို့ရတာမျိုးမဖြစ်စေခြင်းဘူးတဲ့နော်ကြောင်ကျော်နှဖျားယုံကြည်စွာယုံကြည်စွာပြေးအားလို့ရမည်ပြေးအားလို့ရမည်ရည်စည်းဥစ္စာရည်စည်းဥစ္စာပြည်စုံကပြည်စုံကယုံမှာကြော်ရှင်းချောလာသည်ယုံမှာ သက္ကိသန္ဒာနံဒိဋ္ဌိယောသေးသေးလှူရမယ်တဲ့အဲဒီယောသေးပုံလေးကိုဆောင်းဖို့ကသင်္နေရှားရှားကလေးပါပန့်စင်လှပါပြုပြင်ပါစိတ်ကယောသေးလှူရမည်လူစရာပစ္စည်းတွေဆိုတာအမျိုးမျိုးစားစရာလည်းရှိစားစရာမဟုတ်တာလည်းရှိအဲဒီလူစရာပစ္စည်းတွေကိုလည်းတန်တန်ရှင်းရှင်းလှလှပပပြုပြင်လုပ်ပါတဲ့ အလူခံပုဂ္ဂိုလ်တွေအတွက်လည်းကောင်းကောင်းမွန်မွန်တန်တန်ရှင်းနေရထိုင်ခင်းပေးပြီးတော့ကထားပါအဲ့ဒီနီးဟာရိုးသေးသေးလှူတဲ့နီးပါပဲသာဝေတော့ရတယ်ညစ်ညစ်ပေပေမဖြစ်စေပဲနဲ့တကယ်ကိုအကောင်းဆုံးအသန့်ရှင်းဆုံးစင်စင်ကြဲကြဲပြုလုပ်ပြီးတော့ကအလူခံပုဂ္ဂိုလ်ရဲ့နေရာတန်တန်ရှင်းရှင်းခင်းထားဟောနေစဉ်အိမ်မှာ ဆွမ်းတော်တွေဆိုတာရှိတယ်မြို့တွေမှာဆွမ်းတော်တွေအတွက်ပြင်းပြီးဆိုပကံမှာဥမဲတွေပါစီကြီးတွေပါလာတတ်တယ်ဆွမ်းအုပ်တို့ဟင်းခွဲတို့မှာအဲဒီလိုမပန်းအောင်တမ်းမှန်ရှင်းရှင်းလုပ်ရမယ်အဲဆွမ်းများကိုးပြီးတော့ကရင်မအုံရင်မနှံအောင်အဖုံးနဲ့အဆောင်းနဲ့ဒီလိုထားရမယ်ထိုင်ကိုယ်တော်တွေထိုင်ဖို့ရန်အတွက်တတ်တတ်ရရအင်းကောင်းကောင်းမွန်မွန်လေးခင်းပြီးတော့ထားရမယ် အဲ့ဒါရိုးရိုးသေးသေးပြေးလူတာပါပဲတချို့ရတိမှာတွေ့ရတဲ့ဆောကနဲ့ကိုရောတွေအရင်ပြင်းထွက်သွားသင်္ကန်းမှာအကွက်ပါသွားတယ်ပုံကွက်တွေ။အော်လှဲခြင်းမထားတော့ဖုံပေါ်ထိုင်လိုက်ရတာကိုအဲဒီလိုမဖြစ်စေရဘူးတဲ့။အားလုံးအတူကံနေရပစ္စည်းအသုံးဆောင်တွေမှာအကုန်လုံးတမ်းမှရှင်စင်စင်ကြဲကြဲလုပ်ပြီးတော့လှူတာကိုရိုးသေးသေးပြေးလှူတယ်လို့ခေါ်တယ်တဲ့။တန်စင်လာပါ။တန်စင် ရင်သာစိတ်ကယိုသေးလူရမည်အဲဒီလိုလူလို့ရှိရင်ရနိုင်တဲ့အကျိုးကပစ္စည်းပေါ်ကကိုပြောရကောင်းစွာလူတိုင်းလိုက်နာသည်အခုရင်ကပြောသလိုယိုသေးသေးပြေးလူရင်ပစ္စည်းဥစ္စာပြည့်စုံပြီးကိုယ်စကားလူများစုကြီးနားထောင်နေတဲ့ ကိုယ်စကားလူများတို့ရင်နားထောင်လဲဆိုကိုယ်အိမ်သူအိမ်သားကစပြီးတော့ပေါ့ကိုယ်သားသမီးကစပြီးတော့အတိုင်းဝိုင်းခင်မင်းရင်းနှီးတွေအကုန်လုံးဟာကိုပြောတဲ့အတိုင်းကြီးပဲကိုလိုရာရတယ်ဩဇာညောင်းတယ်လို့ခေါ်တာပေါ့နော်အဲ့ဒါပုံကလေးတစ်ခုပြောရအောင်မယ်ခြေတုံးကရှင်ဝင်းကြီးတူဟာမိဖုရားကြီးရဲ့စကားကိုမလွန်ဆန်နိုင်မှုတဲ့မူကြီးမယာသေနာပရိဒီနဲ့တိုင်းရည်ပြည်တွေ တိုင်ပင်ညှိနှိုင်းပြီးဒီဘုံဒီနီးစီမံဆောင်ရင်တို့ တိုင်ပြည်တို့တရားတို့တဲ့ကြောင်းဖြစ်တယ်လို့ဆုံးဖြတ်ချက်ချအတည်ပြုလိုက်ပေမဲ့မိဖုရားကြီးစီရောက်လို့မိဖုရားကြီးကဝေဖန်စစ်စစ်ဟာဒါမသိတော်သေးပါဘူးဒါပြင်ဥမှာပါဆိုပြင်လိုက်ရတယ်တဲ့အဲဒီလိုကြီးအကျိန်ပေါင်းများလာတော့အမတ်ကြီးတွေကတိုးတိုးတိုးတိုးပြော ခံမကြပါဘူးကွာတို့ကအကောင်းဆုံးအကြံပေးပြီမဲ့မိဖုရားရေးစီရောက်လို့ရှိရင်ဖြစ်ခံရင်ခံနေရတာတို့ရှင်မင်းကြီးကသိညံ့တာပဲမိဖုရားကြောက်ရတာပဲအဲဒီလိုပြောတဲ့အတန်လေးကြားရတဲ့ကြင်များလာတော့ရှင်မင်းကြီးကအင်းစမ်းကြည့်အောင်ပါပဲစိတ်ကူးပြီးတွင်နှန်းတော်ရင်ပြမှာအိမ်ပြူတော်နဲ့အိမ်ကြီးတော်ဆောက်ခိုင်းတယ် ပြီးတော့အဲ့ဒီနှစ်ခုကြားမှာအိမ်တော်ရှင်အမျိုးသားတွေအကုန်ဆင့်ခေါ်ပြီးတော့စုရလို့မိမိရဲ့ဇနီးမကြောက်ရသူကအိမ်ကြီးကိုဝင်ရမယ်ဇနီးကြောက်သူတွေကအိမ်ကြီးကိုဝင်ရမယ်လို့အမိန့်ထုတ်လိုက်အဲဒီလိုအမိန့်ထုတ်လိုက်တော့အိမ်ကြီးကိုကြီးပဲဝင်ကြတယ်သူ့ရမှာတယောက်ပဲကြံတော့တယ်အိမ်ကြီးကိုဝင်လို့မရှိသေးဘူးအဲဒီနောက်ဆုံးကြံတဲ့တယောက်ပဲအိမ်ကြီးကိုဝင်တယ် အဲတော့ရှင်မင်းကဝန်တာလို့ပေါ့အေးငါတိုင်းပြည်ထဲမှာတော့ငါကစားပြီးမိမကြောက်ရတဲ့အင်အားစုကြီးကအများကြီးပဲမိမမကြောက်ရသူတယောက်ရှိ သူစီကနီးယူပြီးငါမွေဖျားကြီးနိုင်တော့မှာပဲဝန်တာပြီးဟဲ့အိန္ဒိယဝင်းသူရှေ့သွင်းခဲ့ရှေ့တော်ရောက်တဲ့အခါကဲမောင်မင်းမယမ်းနိုင်တဲ့နီးကောင်းနီးမှန်ကလေးရွှေနာဆင်တော်မူမယ်မောင်မင်းတန်တော်ဥတင် မှန်လားပါရှင်ဘုရင်ဆင့်ခေါ်ချက်ကအင်မတန်ထူးခြားတယ်အိမ်တော်ရှင်လေးကြီးရွေးကြီးတော့ကဆင့်ခေါ်တယ်အခြေအနေကြီးသူများလှုပ်တယ်လို့မလုံးနဲ့နော်လို့အိမ်သူကမှားလိုက်တဲ့အတွက်အများတွေအိမ်မျိုးဝင်ပြီးတဲ့နောက်ဆုံးမှကျွန်တော်မျိုးကြီးအိမ်ရောဝင်ရကြောင်းပါဗျာအဲသူလည်းမိမကြောက်ရတဲ့အထဲပါနေဒါတတိုင်းပြီလို့ဩဇနီကြောက်ရသူကြီးဖြစ်နေတယ်အဲဒီမှာကြည့် မြတ်စွာဘုရားရဲ့ဒီဒီဒေသနာနဲ့သံသိကြီးငယ်ဆိုရင်များသောအားဖြင့်အမျိုးသားတွေကတော့ဘာလို့လို့ပြီးသလွယ်ဖြစ်ကြရဆန်လုပ်တတ်တယ်။အမျိုးသမီးတွေကတော့ကြာကြာနာနာတမ်းတမ်းရှင်းရှင်းအစိမ်းရော်ကြော်ဖို့လို့တိတိတိရတောင်မှအောင်မဲ့ခွေးသွားစိတ်ကလေးတွေနဲ့အဲကျင်းကြီးကျက်တဲ့ကလေးတွေလှလှပပလုပ်တာတွေတွေ့ရတယ်။ပန်းအိုးတို့အင်းပန်းကုံတို့ပန်းဝေးတို့ဆိုတဲ့လှလှကြကြ လမ်းလမ်းမှာပါကြာကြာနာနာလုံးပြီးတော့မှဘုရားတင်းကြတူးကြပူဇော်ကြအဲဆိုအမျိုးသမီးလောကကအနှံ့အပအပန့်အရှင်လုံးပြီးတော့ကလူရတန်းရတော့ဩဇာကြီးပြီမှာပေါ့လေလို့ဒီဒေသနာအရပေါ်လွင်တဲ့သဘောအချက်ရှိပါတယ်ဒါပေမဲ့လို့တစ်ဖက်ကလှည့်တွေ့ကြည့်ရင်အာအမျိုးသားတွေဟာမိမိရဲ့ဇနီးအပေါ်မှာတဲ့သဘောနဲ့ဘာမဆိုအကုန်လုံးခွင့်လွတ်ပြီးတော့က ဖြစ်တယ်လို့အကြောင်းကိုတရုပ်ခေါ်တာပဲလို့ဒီလိုတွေ့လို့ရှိရင်လည်းအဆင်ပြေပါတယ်နော်တန်စင်နာပါပြုပြင်သာစိတ်ကယူရလူရမည်ဤစီပေါ်ကဥပြောရာ းများတဲ့ဒါနပြုတဲ့နေရာမှာမိမိဩဇာညံပြီးတော့ကိုယ်သဘောကျလိုက်နာသူတွေကြီးပေါင်းခြင်းမှာရှိစေခြင်းရင်ဒီနည်းတိုင်းပေးလူပါသင်လျော်ကံရာအချိန်မှသေကလူရမည်ကာလိနဒါနံဒိဋ္ဌိသင်လျော်တဲ့အချိန်ပေးလူပါ အဲဒီပြင့်လျော်တဲ့အချိန်ပြီးလို့ရမယ်ကာလဒါနကိုမြတ်စွာဘုရားက၅မျိုးတောင်ဟောထားတယ်ဂမိကတဒါနန္ဒိတိအာဂန္ဓုကတဒါနန္ဒိတိကိလနတဒါနန္ဒိတိဒုဗ္ဗကေဒါနန္ဒိတိယာနိဒါနိနဝတတနိနဝဗလာနိဒါနိပထမသီလဝန္တေသူပဋိဋ္ဌာပေတိကဲဆောင်းဖို့ဆိုအောင်ခရီးတော့ဧရေလူနာများနဲ့မမောသူအားပေဝေလူမမော အစံဥစွာကိုလုံးအာမရာဥဇာများပေးဝေလူဖြစ်လျာရင်ငယ်တဲ့ငါသာဥစ္စာကျွဲဝသူမတူလိုသောအခါလိုရာရာ ပင်စကားဤကြဆွဲမှယူအဲအခုရင်ကပါဠိတော်အရာကာလဒါန၅မျိုးနဲ့ရနိုင်တဲ့အကျိုးကိုမြတ်စွာဘုရားဟောထားတဲ့ခရီးတော်ပုဂ္ဂိုလ်လည်းတူရမယ်ဧည့်သည်ပုဂ္ဂိုလ်လည်းတူရမယ်လူနာကိုလည်းတူရမယ်မိဘရေဘေးလေဘေးအကြောင်းတစ်ခုခုကြောင့် တာရမယ်တောင်းရမယ်ဖြစ်နေတဲ့ပုဂ္ဂိုလ်တွေလည်းပေးရလှူရမယ်ပြီးတော့ယာနိတာနိနဝတတနိနဝဖလာနိတာနိပထမံသီလဝန္တေတုပရိဋ္ဌာဘေတိဘုရားမြတ်စွာဘုရားခေတ်ကစိုက်ပျိုးရေးကသာရှည်တန်းရောက်နေတာကိုသဲမှုတွေကသိမ့်မတိုးတက်ဘူးအဲဒါကြောင့်စိုက်ပျိုးရေးသမားတွေအခြေခံထားပြီးမြတ်စွာဘုရားညွှန်ကြားတဲ့ဒေသနာမိမိရဲ့ စိုက်ပျိုးထားတဲ့တစ်ပင်ကပထမဦးဆုံးရလာတဲ့ပြီးနှံကိုပီလာရှိတဲ့ပုံကိုယ်တွေကိုပြီးလူပါတဲ့အဲ့ဒါကာလဒါနပဲအခုမြင့်မောက်ခင်အနေနဲ့ဆိုတုတ်တန်လူလုံးမှာအလျော်ခြုံပြီးပြောလိုက်တဲ့အခါတိုက်ပြူရေးသမားဖြစ်ဖြစ်ရောင်းဝယ်ရေးသမားဖြစ်ဖြစ်ယုံတို့ဘာတို့စက်ယုံတို့အလုသမားဖြစ်ဖြစ်ပထမဆုံး အလုဝင်လို့ရတဲ့ ပစ္စည်းကိုသီလရှိတဲ့ပုဂ္ဂိုလ်တွေထားပေးသူပါအဲဒါကြောင့်အစဥသောကောလုံးအမရဥစ္စာများ ပေးဝေသူဆိုတော့အကုန်လုံးခြုံမိသွားတဲ့စိုက်ပျိုးရေးသမားရောစိုက်ပျိုးရေးသမားမဟုတ်တဲ့ပုဂ္ဂိုလ်တွေရောအဲဒါနဲ့ကာလဒါနတစ်မျိုးပါပဲအဲဒီကာလဒါနကုသိုလ်တွေပြုလုပ်ရင်ဖြစ်လျက်ဘဝမှာငယ်ငယ်ကလေးကစပြီးပစ္စည်းဥစ္စာချမ်းသာကြွယ်ဝတယ်ပစ္စည်းချမ်းသာတဲ့မိဘရဲ့ ထံမှာသွားပြီးတော့ကဖြစ်မှာပေါ့လေဒါကြောင့်ငငယ်ကစပြီးတော့ချမ်းသာကြွယ်ဝတာပေါ့ငငယ်ကလေးဆိုဘာဝင်ငွေမှရအောင်မလုပ်နိုင်သေးပဲမိဘချမ်းသာလို့သူချမ်းသာတာချမ်းသာတဲ့မိဘစီမှာသွားဖြစ်မယ်လို့ဆိုလို့တဲ့ပြီးတော့လိုတဲ့အခါလိုတဲ့ပစ္စည်းကိုလည်းရနိုင်တယ်တဲ့လူတရပေါ်ဆိုတာကာလဒါနအကျိုးတွေပေါ့နော်အဲဒီကာလဒါနခยีသွားနဲ့ဧည့်တယ်ကိုနားလဲကိုလိုတဲ့ ယေရှုယမရိဆရာတော်ဘုရားရဲ့ဩဝါဒကာယုပူဇော်ပွဲတရင်သာတဲ့အထက်ကြီးညာလက်ကံကြောညာလေးစားလိုက်ကနေဖို့ဘယ်နည်းပဲစမယ်ဆိုရောက်လာကြတာပဲအဲရောက်လာတဲ့အချိန်ကစပြီးတော့မပြန်ခင်အထိအဲ့ဒါဧည့်သည်ဩဧည့်သည်ကိုကျွေးမွေးပြုစုနေရတာကာလဒါနတွေရတာပဲတချို့လဲနေလေကပြန်သွားကြပြီအဲပြန်တဲ့အချိန်ကျတော့ သူတို့ကသမီးကခရီးသွားတယ်ဖြစ်ပြီးနေ့ပြင်းမနေ့ပြန်မဲ့အာဂန္ဓုဧည့်သည်တွေရှိတယ်အဲဒီအာဂန္ဓုဧည့်သည်နေ့ပြင်းမနေ့ပြန်မဲ့အချိန်ကြတော့သူတို့ကခမိကခီးသွားတွေပဲနေ့ဖြင့်အာယုံဒီမှာအာယုံဆုံးကရမယ်နေ့ဖြင့်မနေ့ပြန်မဲ့ပုံကိုယ်တွေကိုအာယုံဆုံးကရမယ်အဲဒီအာယုံဆုံးဟာနေ့ဖြင့်ပြန်မဲ့ပုံကိုယ်တွေအတွက်ဂမိကခီးသွားပဲခီးသွားပုံကိုယ်တွေကိုကတ်လို့ရတာတဲ့အဲ့ဒါကာလဒါနပဲ အဲခကြီးသွားနဲ့ဧည့်တယ်အဲဒီလိုချမ်းသာမှုရှိတယ်အဲဒီကာလဒါနဧည့်တယ်ကိုပေးလူခြင်းနေဆိုဧည့်တယ်ရှိမှသူရတာခရီးသွားကို ပေးလူခြင်းနေဆိုတော့ခရီးသွားပုဂ္ဂိုလ်ရှိမှ ပေးလူရတာလူနာပုဂ္ဂိုလ်ပေးလူခြင်းနေဆိုလူနာရှိမှဒါသူ့အချိန်နဲ့သူ့အခါနဲ့တာယာမဲ့တောင်းရမဲ့ဖြစ်နေတဲ့ပုဂ္ဂိုလ်ကြီးပေးလူခြင်းနေဆိုလေအဲ့ဒီပုဂ္ဂိုလ်ကြီးရှိမှပေးလူရတာပဲဒါကြောင့်အချိန်အခါနဲ့ပေးလူရတာမို့ကာလဒါနလို့ခေါ်တယ် နေ့ပြင်မနေ့ပြန်မဲ့ပုံကိုယ်တွေကိုအာယုံဆုံးကရမယ်အဲဒီအာယုံဆုံးဟာနေ့ပြင်ပြန်မဲ့ပုံကိုယ်တွေအတွက်ဂမိကခยีသွားပဲခยีသွားပုံကိုယ်တွေကိုကတ်တူရတာတဲ့အဲ့ဒါကာလဒါနပဲအဲခยีသွားနဲ့အဲ့တယ်အဲ့ဒီလိုခြားနာမှုရှိတယ်အဲ့ဒီကာလဒါနဧည့်သည်ကိုပေးလူခြင်းနေဆိုဧည့်သည်ရှိမှသူရတာ ရီးသွားကိုပေးလူခြင်းနဲ့ဆိုတော့ခရီးသွားပုဂ္ဂိုလ်ရှိမှပေးလူရတာလူနာပုဂ္ဂိုလ်ပေးလူခြင်းနဲ့ဆိုတော့လူနာရှိမှဒါသူ့အချိန်နဲ့သူ့အခါနဲ့စားရမယ်တောင်းရမယ်ဖြစ်နေတဲ့ပုဂ္ဂိုလ်တွေပေးလူခြင်းနဲ့ဆိုတော့အဲ့ဒီပုဂ္ဂိုလ်တွေရှိမှပေးလူရတာပဲဒါကြောင့်အချိန်အခါနဲ့ပေးလူရတာမို့ကာလဒါနလို့ခေါ်တယ်ငါမျိုးရနိုင်တဲ့အကျိုးတွေကလည်းထင်ရှားပါတယ်ကဲတခါထပ်ဆိုရအောင်ခရီးသွားဧရလူနာများနဲ့ခရီးသွားဧရ မမောသူအသေးဝေလူအစဥစွာကိုလုံးအာမရာဥဇာမြာပေးဝေလူဖြစ်လေရာတဲ့နေတဲ့ငါစာဥစ္စာကျွယ်ဝသူမတူလိုသောအခါလိုရာရာကောင်းသောရာဒီဟု ဘုရားမိတ်တော်မူဉာဏ်ကံလာသင်္ကုတ်တရပင်စကားဒီကြဆွဲမှယူပစ္စည်းပေါ်မှာလောဘခွာသေကလူရမည်မိမိပိုင်တဲ့ပစ္စည်းဆိုတာ လောဘနဲ့ခင်မင်မမောတာရှိတယ်အဲ့ဒါကိုလောဘခွာပြီးတော့ပေးလူပါအနုဟိတစိတ်တော်ဒါနံဒိဋ္ဌိတဲ့ပစ္စည်းကိုခင်မင်မမောတဲ့လောဘခွာဖို့ဆိုတော့ဆိုင်ရာဆိုင်ရာအကြောင်းတွေဆင်ခြင်ရမှာဩတို့သာသနာ့ဤသာကြီးမှာပါရီပါရီပြုလုပ်နေတဲ့အဆောက်အုံတွေဆောက်နေတယ်အဲ့ဒါပိတ်လုပ်လိုက်လို့ရှိရင်တော့ပရိယပฏิပသာနာအလုပ်တွေလောက်ကြပฏิဝေဒသာသနာတိုးတက်တဲ့လောက် ယုံနာပုံမှာအမြင်မှန်နေရပြီးတော့ကိုချင်းသီလတွေနဲ့ပြည့်ဝလို့ရက်ွက်အိမ်တော်စုတိုင်းပြည်မြို့နဲ့အထွေထွေငြိမ်းချမ်းရေးကြီးရကြမှာပဲအဲဒီလိုအကျိုးအမြတ်တွေရှိနေတော့ငါပစ္စည်းနှမျောစရာမလိုပါဘူးမမောနေစရာမလိုပါဘူးပေးလိုက်လူလိုက်တာ အမျက်ဆုံးပါပဲဒီလိုဖြစ်လာတာကိုအဲရနိုင်တဲ့အကျိုးတွေဆင်ရင်လိုက်လို့ရှိရင်ပစ္စည်းကိုခင်မင်မင်မော့တဲ့လောဘကယော့ပြီးတော့ကပြဲသွားတော့တာပဲအဲဒီလိုလောဘခွာပေးလူရင်ရနိုင်တဲ့အကျိုးကသုံးဆောင်ွယ်ရာကိုယ်ဥစ္စာတောင်းစွာသုံးဆောင်သည်ပေးလူရင်ပစ္စည်းဥစ္စာကတော့ဘယ်ဘောအဖြစ်ဖြစ် ပြည့်စုံတော့တာပဲမှန်ပါဗျာတချို့ပစ္စည်းရှင်တွေဟာကိုယ့်ပစ္စည်းကိုယ်မသုံးရဘူးမှန်ပါဗျာဒုနေရာဒုတော်နေရာတော်ဆိုသလိုမဝရဘူးမစားရဘူးဒါနှမျောလို့မှန်ပါဗျာပစ္စည်းကိုမမောနေလို့ခင်မင်းနေလို့ကုံသွားမှာစိုးလို့ပေါ့လေမှန်ပါဗျာမကွေးမြတ်တလွန်ဖျားဘူးဧည့်သည်တွေသွားကြမကွေးမြို့ရောက်အဲအိမ်တိမ်မှာဧည့်သည်တွေတက်ခို့အမျိုးသမီးက ဧကံမှာကလထိုင်နဲ့ကြာကြာနာနာအမျိုးသားကဖနက်ချော့အပြင်ကမ်းမှာ9မိနစ်10မိနစ်လောက်ကြာတော့အိမ်ရှင်ကဧည့်သည်ကိုပြောတယ်ဟိုမှာရှင်းအလုသမားပိုက်ဆံမရှင်းသေးဘူးလားအဲ့ဒါမှဧည့်သည်ကအဲ့ဒါကျမယောက်ျားတော့ဩဧည့်သည်လောက်တာဧည့်သည်နဲ့တူတန်တဲ့အဝတ်ကိုဝတ်မလာဘူး ဇနီးမှာတော့ဧည့်သည်နဲ့ထိုက်တန်တဲ့အဝတ်တွေဝတ်တယ်မရှိလို့လည်းမဟုတ်ဘူးရှိတယ်အဲသူကတော့ဝါဘခမောက်နဲ့တိုင်းရင်ပြည့်လုံကြီးအင်ကြီးအဟောင်းအနွမ်းနဲ့ထိုင်တာကဧကန်လာပြီသူများနဲ့အတူတူမထိုင်ဘူးဖနက်ချော့အပြင်ကမှထိုင်နေဆိုတော့အိမ်ရှင်ကမသိတော့အလုသမားထင်တာပေါ့အဲ့ဒါရှိရတဲ့နဲ့ကိုပစ္စည်းကိုမသုံးဆွဲနိုင်ဘူးအဲ့ဒါဘာကြောင့်လဲဆိုတော့ ဒီဒေတာနဲ့ရှင်းစကြည့်မယ်ဆိုရင်သူပေးလူတဲ့အချိန်ခါတုန်းကပစ္စည်းကိုခင်မင်မမော့တဲ့လောဘမခွာမရှဲပဲနဲ့မလွဲတာမရှောင်တာပေါင်းကျင်ကြိတ်ခံရမှာဆိုလို့သူများကြိတ်ကောက်လော့လူကြားကောင်းသူကြားကောင်းရုံဆိုတဲ့သဘောနဲ့ပြီးလူခဲ့တာဖြစ်လိမ့်မယ်အဲအဲကြောင့်စီးပွားရေးအစဉ်ပြေပစ္စည်းတော်ပြည့်စုံတယ်ဒါပေမဲ့လို့တူတူတန်တန်သူမဝတ်ဘူးတူတူတန်တန်မစားဘူးတဲ့အဲဒါကြောင့် မိမိကပစ္စည်းပေးတော့လူတော့မယ်ဆိုရင်တော့ပစ္စည်းဘောခင်မင်းမဲ့မော်တဲ့လောဘစင်ကျင်တုံးတရားအမျိုးမျိုးနဲ့ပယ်ခွာပြီးတော့ကလှူပါပစ္စည်းဘောမှာပစ္စည်းဘောမှာလောဘခွာလောဘခွာပေးကလှူရမည်ပေးကလှူရမည်ဘုံဆောင်ပွဲရာဘုံဆောင်ပွဲရာကိုယ်ဥစ္စာကိုယ်ဥစ္စာ သုံးဆောင်သည်မိမိကုန်များသူကုန်များပြပြကင်းအောင်လှူရမည်ဩကိုကုံသူကုံမထိခိုက်အောင်လှူပါတဲ့အတ္တနိစ္စပရိစ္ဆအနုပါဟိသဒါနံဒေတိပါဠိကိုကုံကိုထိခိုက်အောင်လှူပုံဆိုတော့ကိုစွန့်နိုင်တာကတရားဘိုးလောက်စွန့်နိုင်တယ်ဒါပေမဲ့လို့ တခြားမှာအကျွေးယူပြီးတော့ကလှူတယ်အဲလိုလှူတော့အလှူလဲပြီးရောကျွေးစားဖို့အရင်နဲ့တွေးပြီးတော့ကဝမ်းမသာနိုင်ဘူးပေါင်းခြင်းကလည်းဒီလူနဲ့နော်ကိုတရောင်နဲ့ရင်ဝဝန်နဲ့အမြန်းနဲ့လေးတိုင်းပြီးတော့လှုပ်တာမဟုတ်ဘူးအပြစ်တွေတင်ပြီးတော့ကဲရီအဲ့ဒါကိုယ်ကုံထိလိုက်တာကိုယ်ကုံကိုထိလိုက်အောင်လှူတာတဲ့သူများကုံထိလိုက်အောင်လှူတာကတော့ဒီလူက 100လောက်လှူနိုင်တဲ့စွမ်းရည်ရှိတယ်ဒါပေမဲ့သူကဒါမျိုးမှာဝါသနာမပါဘူးငါကသူ့အင်အားနဲ့လိုက်အောင်မလှူတဲ့အချက်ပေါ်လွင်သွားဖို့အတွက်ငါအင်အားနဲ့မပြပို့ပြီးတော့ကလှူလိုက်ရင် အများရှိမှာသူ့ဂုံပြက်သွားလိမ့်မယ်ဒီရွယ်ချက်နဲ့လှူတာမျိုးတဲ့အဲ့ဒါမျိုးဆိုသူများဂုံပြက်အောင်လှူတာမလုပ်အောင်ဘူးမလှူရဘူးတဲ့ မိမိဂုံများမိမိဂုံများသူဂုံများသူဂုံများပြပြကင်းအောင်လှူရမည်ပြပြကင်းအောင်လှူရမည်အဲဒါကတော့နိဒသနာနီးပြပေါ့တထွာပြတတောင်မြင်ချက်ပြီးတော့ကကိုယ်ကုံသူ့ကုံမပြက်အောင်လှူနည်းတွေကသိပါအဲဒီလိုကိုယ်ကုံသူ့ကုံမပြက်အောင်လှူရင်ရနိုင်တဲ့အကျိုးကကိုယ်ဥစ္စာများရန်သူငါရန် ကင်းလွတ်သည်ကိုပိုင်တဲ့ပစ္စည်းတွေရန်သူမျိုး၅ပါးကြောင့်မဆုံးရှုံးနိုင်ဘူးတဲ့မှန်ပါဗျာရန်သူမျိုး၅ပါးဟာမီးလည်းပါတယ်မီးလောင်ရင်ကုန်းရောရေလည်းပါတယ်ရေမျောရင်လည်းကုန်းရောရေမျောမီးလောင်တက်တက်ပြောင်းတဲ့သကပုံတောင်ရှိတယ်မှန်ပါဗျာရေရယ်မီးရယ်ပြီးတော့သခိုးဓမြတဲ့ပြီးတော့မင်းတဲ့မင်းလည်း ရန်သူပဲတဲ့ဒါဟိုဥပဒေမရှိဘာမရှိစီးမရှိကမ်းမရှိမင်းတွေပေါ့ရှင်းတော့ကအဲ့ဒီလိုမင်းတွေမျိုးရှိတယ်အခုမြတ်မောက်ခင်မှာတော့အလုတ်တခုလောက်တော့မယ်ဆိုဥပဒေအရင်လွတ်တော့မှအတီးပြုတ်လိုက်သေးတာကိုဥပဒေအတီးပြုတ်ပြီးတော့မှလုတ်တင်တာတွေရှောက်လုတ်တယ်ဥပဒေနဲ့ဘာနဲ့မြင့်မောက်ကမင်းတွေကတော့ရန်သူလူတို့ရဲ့ရန်သူစီးရင်မှာပါဝင်နိုင်ဖို့မရှိပါဘူး ပြီးတော့အမွေခံသားစုသမီးစုတဲ့မိဘရဲ့စကားနားမထောင်တဲ့သားသမီးတွေမိဘရဲ့စကားနားမထောင်တဲ့သားသမီးတွေဟာရန်သူစည်းရင်မှာပါတယ်အဲမိဘရဲ့စကားနားမထောင်တော့သူတို့လှုပ်ရှင်ရတယ်လှုပ်လှုပ်ရှင်ရတယ်လှုပ်တော့ဖြစ်ရှင်ရတယ်ဖြစ်ပြီးတော့မိဘငွေလိုက်ရပြန်တယ်အဲသူတို့သားသမီးတွေအကြောင်းပြုပြီးတော့တချို့မိဘတွေမှာမနေ့ဆုံးရှုံးတယ်ပိန်းနဲ့ချီပြီးတော့ဆုံးရှုံးတယ်လို့တော့ခုမျက်မှောက်ခင်မှာကြားရတယ် အဲဒီမိဘစကားနံပြောင်းတဲ့သားသမီးတွေလည်းယံသူယံသူ၅မျိုးအဲဒီယံသူ၅မျိုးကြောင့်မိမိပိုင်ပစ္စည်းမဆုံးရှုံးမပြည့်စည်ဘူးတဲ့ဒါကြောင့်ဒီဒေသနာနဲ့တိုက်ဆိုင်ကြည့်မယ်ဆိုရင်မျက်မှောက်ခေဒီမင်းရန်သူရေရန်သူစသည်တွေနဲ့မကင်းလွတ်တာဟာအော်တို့တစ်ချိန်ကုသိုလ်ဒါနလုပ်ခဲ့တဲ့အခါတုန်းကကိုယ်ကုံသူ့ကုံမထိခိုက်အောင် မလှူခဲ့လို့ပဲလို့ကိုကိုကိုဖြေတာပါတယ်နော်မိကြီးကုံမြသူကုံမြပြပြကင်းအောင်လှူရမည်ကိုဥစ္စာမြရန်သူငါဒီပါကင်းလွတ်သည်စွန်ပြေသောအာလူချင်းများ ထောင်ရှားလှူရမည်အနပဝိဒံဒါနံဒိဋ္ဌိစွန့်ပြစ်တယ်ဆိုတာထမင်းလုံးတို့ဟင်းဘတ်တို့ အသုံးဝင်တဲ့ဟာတွေစွန့်ပြစ်လိုက်တာအဲအဲ့ဒီအသုံးဝင်တဲ့ပစ္စည်းတွေပေါ်မှာသဘောထားတယ်လို့မိမိလူစရာပစ္စည်းပေါ်မှာသဘောထားပြီးတော့မလှူပါနဲ့တဲ့ပါဋ္ဌာဒိဋ္ဌိတဲ့ပြီးတော့လူဘဝပိုင်း ကိုကိုယ်တိုင်လက်ကင်လှူရမည်လူဘဝရလာတဲ့အခါကိုယ်ပိုင်လက်နဲ့ကိုယ်တိုင်ကင်ပြီးတော့ကပစ္စည်းများကိုပေးပါလှူပါတဲ့နှစ်ဖက်ကင်ပေးတာလှူတာကယူသေးရကြတယ်လက်မောင်းကလေးမှာလက်ညှိုးလေးနဲ့တို့ထားတယ်လေအဲ့ဒီလိုမလုပ်ပါနဲ့ လက်နှစ်ဖက်တိတိကျကျထိရိမိမိကင်ပြီးတော့ကရဲရဲတင်းတင်းသာလှူပါအဲ့ဒါပို့ပြီးကြက်တည်ရှိတယ်နော်ဗုဒ္ဓရဲ့အစဉ်အလာညွှန်ကြားချက်ယဉ်ကျေးမှုဆိုတာကပေးမယ်လူမဲ့ပစ္စည်းကိုလက်နှစ်ဖက်နဲ့ထိရိမိမိကင်ပြီးတော့ကပေးရလှူရတယ်တဲ့ပစ္စည်းကိုလက်တစ်ဖက်နဲ့ကင်ပြီးကျန်တဲ့လက်တစ်ဖက်ဟိုလက်မောင်းမှာထိထားတာမျိုးဟာဗုဒ္ဓညွှန်ကြားတဲ့ယဉ်ကျေးမှုအစ်စ်မဟုတ်ဘူးကြားလားမှန်ပါဗျာလူဘဝပိုင်းလူဘဝ ကိုကိုယ်တိုင်ကိုကိုယ်တိုင်လက်ကင်လှူရမည်ဘုန်းကြီးရဟန်းများကြတော့လက်နှစ်ဖက်နဲ့ကင်ပြီးတော့ကပေးတာလှူတာကိုကတ်တယ်လို့ခေါ်တယ်အဲဘုန်းကြီးရဟန်းမဟုတ်ပေမဲ့လည်းအဲ့ဒီအလှူခံပုံကိုယ်တွေကိုမိမိတို့ထိုက်တဲ့ပစ္စည်းလက်နှစ်ဖက်နဲ့ကိုင်းပြီးတော့ကပေးနိုင်တယ်လှူနိုင်တယ်တဲ့ဒါယဉ်ကျေးမှုပဲပြီးတော့အဲဒီအလှူရှင်တွေရနိုင်တဲ့အကျိုးကို ပြောရမယ်ခုဘဝတွင်လူချစ်ခင်သူတော်စင်နဲ့ပေါင်းရသည်နာမည်ကြောကြသီလငါသင်္ချာမြခိုင်သည်လူတို့ ုံနောဇနတပိယောတိမနာဘောတန်တော်သပရိသပဇာနိကံယံနောကိကိတတော်အဘုဂတိဝိတာတော်ဥပဒကမိအာမင်ကုဘူတော်ဒီဓမ္မအနာဘကတော်ဒါပါဠိအဲဒီပါဠိကိုဆောင်းဖို့ရေးထားတာအလူရှင်တွေမသေးခင်ရနိုင်တဲ့အကျိုးတဲ့ဘုဘဝမှာလူအများချစ်ခင်ခြင်းဆိုတာလေမသေးခင်ရနိုင်တဲ့အကျိုးပါပဲသူတော်စင်တွေရဲ့ပေါင်းသင်းဆက်ဆံရခြင်းဆိုတာလေမသေးခင်ရနိုင်တဲ့အကျိုးပါပဲတဲ့ ဘယ်သူတွေဟာဘယ်လိုကုသိုလ်ကောင်းမှုတွေပြုလုပ်တယ်ဆိုနာမည်ကောင်းကြော်ကြားခြင်းအကျိုးလဲမသေးခင်ရနိုင်တယ်အဲဒါကတော့လူတည်းလူညင်းဆောင်ပါပဲပါရီပါရီနဲ့ကြော်ညာမပေးပြီမဲ့လို့အချင်းချင်းကတခါတည်းပြောပြီးတော့နှံ့သွားတာအဲ့လိုတရေမြန်နှံ့လွယ်လိုက်တာခုခေတ်ဆိုပိုးနှံ့လွယ်လိုက်သေးတယ်ကားတွေလည်းရှိယထာတွေလည်းရှိလေမြန်တွေလည်းရှိဟိုနိုင်ငံရအတိရောက်တာဘသူတွေပေဌာနဘာတွေလှူတယ်ဆိုတာ ရောက်သွားတာပဲအဲနာမည်ကြော်ကြားခြင်းဆိုတဲ့အကျိုးကိုလည်းမသိခင်ရနိုင်တယ်အလှရှင်ဟာတစ်ချိန်က၅ပါးသီလမမြဲသေးပေမဲ့မသေးခင်၅ပါးသီလမြဲခြင်းဆိုတဲ့အကျိုးကိုလည်းရနိုင်တယ်ဒါတော့မှန်တယ်သူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံရပြီဆိုတော့အဲ့ဒီသူတော်ကောင်းတွေကသီလနဲ့ဆက်ဆက်တဲ့စကားတွေပြောဘယ်စာအုပ်ကောင်းတယ်လို့ညွှန်ကြားစာအုပ်တွေဖတ်သီလနဲ့ဆက်ဆက်တဲ့ဟာတွေဖတ်မိဖတ်မိဆိုတော့ဩသီလဟာတည်တံဖို့ရှိပါလား အဲပေါ်ရယူတာရှင်မရင်လက်မရင်လူတယောက်ကိုယ်အိမ်လာတယ်ဆိုလို့ရှိရင်အိမ်ရှင်ကတတိထားနေရပြီပါဠိနှိုက်သွားမလားလစ်သွားမလားနဲ့အဲဒီခေါ်ရယူရတဲ့လူကလည်းငါအလစ်တုတ်လိုက်ရင်အိမ်ရှင်နဲ့ပေါင်းခြင်းကမြင်သွားတွေ့သွားမလားနဲ့အဲဒီလို तू လည်းစိတ်မချမ်းသာဘူးနှစ်ဦးနှစ်ဖက်စိတ်မချမ်းသာဘူးရှင်ငိန်လက်ငိန်စိတ်ထားတဲ့ပုဂ္ဂိုလ်ရောက်လာရင်အိမ်ရှင်ကမအားသေးလို့ဟောဒီရင်နှွေးချမ်းကလေး အင်းလက်ဘက်ကလေးနဲ့မြုပ်ပြီးတော့ကနေပါအောင်အင်းကျွန်တော်ကျွန်မအလုံးမအားသေးလို့ခဏကလေးဆိုဩအဲ့ဒါကလည်းစိတ်ချလက်ချတကယ်တော့ရည်နှွေးကြလက်ဖက်ကလေးနဲ့မြုပ်ဖို့အိမ်ရှင်းကလည်းနောက်ဝေးကြောင်ဝင်ပြီးတော့ကလောက်စရာကြီးတဲ့လက်စားတအောင်လုံးလို့နှစ်ဦးနှစ်ဖက်ချမ်းသာတယ်မှန်ပါဗျာအဲဒီလိုအခြေအနေကလေးသဘောပေါက်နားလည်လာတဲ့အခါအင်းပီလနဲ့ပြည်စုံတာနှစ်ဦးနှစ်ဖက်ချမ်းသာတာပဲလို့သိပြီး အဲ့ဒီအလူရှင်ဟာမသေးခင်၅ပါးသီလတောင်မြဲနိုင်သွားတယ်တဲ့၅ပါးသီလမြဲခြင်းအကျိုးကိုမသေးခင်ရနိုင်တယ်လို့ဆိုလို့တယ်နော်အဲ့ဒါနမူနာထားပြီးကြံတဲ့ဟာတွေလည်းချက်ပွားပြီးစဉ်းစားကြည့်ပြီးတော့အဲ့တော့အဲ့ဒီအလူရှင်တွေဟာဘယ်စည်းဝဲဝဲတက်တဲ့ဘယ်ပိသဝိုင်းဝင်ဝင်မျက်နာပွင့်တယ်ဝိတာရတော်ဥပသံဃာတိအမင်ကုဘူတော်ဆိုတော့မျက်နာပွင့်တယ်တဲ့အကျဉ်းချုပ်ကတော့ အဲ့ဒီအကျိုးငါးမျိုးအလူရှင်တွေမသေးခင်ရနိုင်တယ်တဲ့။ဒါရင်ကာယတဗေဒပရမရဏတေကံလောကဥပပိစတိဆိုရအောင်သေပြီးနောက်မှာသေပြီးနောက်မှာနတ်ပြည်သာနတ်ပြည်သာမင်္ဂလာရောက်ရသည်အလူရှင်တွေသေရင်နတ်ပြည်ကိုရောက်နိုင်တဲ့နတ်ပြည်ကိုရောက်မှတော့လူပြည်လည်းရောက်နိုင်တာပဲ။ လူပြည်နတ်ပြည်ရောက်နိုင်တယ်လို့မှတ်ပါအဲဒီလိုလူပြည်နတ်ပြည်ရောက်ကြတဲ့အခါရနိုင်တဲ့အကျိုးကဘဝနတ်လူဘဝနတ်လူကြည်ချင်တူကြည်ချင်တူအလူရှင်ကသာအလူရှင်ကသာသက်ရှိရုပ်ချောသက်ရှိရုပ်ချောဆွေရန်ပေါ်ဆွေရန်ပေါ်ကျော်သောလွန်ချမ်းသာအာနာပိုင်ဆိုအာ မောသူရတာလူဘဝနတ်ဘဝရောက်ကြတဲ့အခါတခြားတခြားလူတွေနဲ့တွေတဲ့ဒါနကုသိုလ်ရှင်က ပို့ပြီးတော့ကအသက်ရှိတယ်တခြားတခြားလူတွေနဲ့တွေတဲ့ဒါနကုသိုလ်ရှင်ကပို့ပြီးတော့ကရုပ်ချောတယ်ပို့ပြီးတော့ကအခြေရန်ပေါ်နာမယ်ကြော်တယ်တခြားတခြားလူတွေနဲ့တွေတဲ့ဒါနကုသိုလ်ရှင်ကပို့ပြီးတော့ကိုရောစေရောချမ်းသာတဲ့အာနာပိုင်တယ် အဲ့ဒီအကျိုး၅မျိုးနဲ့တခြားတခြားလူတွေနဲ့တွေပေါ်မှာအလှရှင်ကလွှမ်းမိုးနိုင်ပါတယ်။ဩစောစောကအိန္ဒိကနာသဟာအင်္ဂုရနာသနဲ့ရှင်ပြိုင်တော့တကိုးကြည့်နေလို့မြတ်စွာဘုရားအင်္ဂုရနာသကို မေးတဲ့အခါဒီအချက်တွေထည့်သွင်းပြီးတော့ကဒါနကုသိုလ်ရှင်သာသနာအလုပ်လုပ်နေတဲ့ပုဂ္ဂိုလ်တွေကိုလှူတဲ့အိန္ဒိကဒါနကုသိုလ်ရှင်ဟာဒါသာသနာအလုပ်မလုပ်တဲ့ပုဂ္ဂိုလ်တွေကိုလှူရတဲ့ တပည့်တော်တဲ့ပူပြီးတော့ကအရာဆယ်မျိုးနဲ့လွှမ်းမှုတာလုံပါတယ်လို့ရှောက်ထားတယ်အဲဒီမှာတော့အကျယ်ချက်ပြီးတော့ကမပြတာဘူးပေးလူတိုင်းလည်းနိဗ္ဗာန်ဝင်တရားတော်စာအုပ်ရိုက်နေတယ်ပူဇော်ပွဲမမီပဲဖြစ်သွားတယ်အဲဒီစာအုပ်ထွက်မှဇိန်နဲ့ဖတ်ပြီးတော့ကျယ်ကျယ်ဝင်းဝင်းသိကြပဲရောအခုတော့အမြင့်မြတ်ပဲကဲလူ့ဘဝနတ်ဘဝမှာဒီအကျိုး၅မျိုးနဲ့ ဒါနကုသိုလ်ရှင်တွေကတရားရပုဂ္ဂိုလ်တွေပေါ်လွှမ်းမိုးနိုင်တယ်ဆို အာနာပိုင်ဖြစ်ရတော့အာနာပိုင်တွေကအဆင့်ဆင့်ပါလားဘယ်နဲ့အာနာပိုင်နေဆိုအတူတူပိုင်ရမှာပေါ့အခုတော့အခြေခံအဖွဲ့အစည်းကစပြီးဟိုနိုင်ငံတော်သမ္မတအထိအာနာပိုင်နေရအဆင့်ဆင့်ဖြစ်နေပါလားကွဲပြားနေပါသလားလို့မေးစရာရှိတယ်ကဲကိုယ်စိတ်နဲ့ကို ပြန်ပြီးတော့ကသုံးသပ်ကြည့်ကိုပါဝန်ကျင်အခြေအနေပြန်ပြီးတော့သုံးသပ်ကြည့်မိမိတိုင်းပြည်စည်းပေးတဲ့လူတဲ့အခါ တခါတယံထက်တဲ့တန်တန်ငါမသုံးရခြင်းနေပြီစီမစားရခြင်းနေပြီစီဒီစိတ်ဓာတ်နဲ့ပေးရသူရတယ်။ဩတခါတခါကြတော့မလွဲတာမရှောင်တာအာနာပါနာနှုတ်တတိလိုက်ရတာကလည်းရှိသေးတယ်။အဲဒါကြောင့်အာနာပိုင်တဲ့နေရာမှာလဲအဆင့်အနှိမ့်နဲ့အမြင့်ခြားနာနေတယ်လို့ဒီလိုသဘောပေါက်ပါ နော်။အမြင့်ဆုံးအာနာပိုင်ဖြစ်ခြင်းလို့ရှိရင်အထက်ကနှိအယလော့လော့စွန့်စွန့်မငဲ့မကွယ်ရရရောရော ငါမသုံးရမစားရမဝေါ်ရခြင်းနေပါစေဆိုတဲ့စိတ်ဓာတ်နဲ့ပါရဏအတွက်အကျိုးများအောင်ဆိုတဲ့ရည်ရွယ်ချက်ကြီးကြီးမားမားနဲ့ပြုလုပ်လှူဒန်းပါကဲလူဘဝနတ်ဘဝတော့ဟုတ်ပါပြီယဟန်ဘဝမှာကိုဘယ်လိုထူးခြားကွဲပြားပါသေးသလဲနှိချိုက်ဖွယ်ရာစိတ်မူရာနှဖျားကိုနှုတ်ပါအတူနေသူအတူ ရှင်လူပြုမှုဖော်၍စွာကြောင်းနေစေစွာဝတ်ပင်ကသုစံထွေရာယာယဟန်ဘဝမူจิตချင်းတို့အလူရှင်ကသာပုံဆောင်ဖို့ယံဥညောပံဥညော သည်သာယဟန်ဘဝမှာ ဖြစ်လာကြတဲ့အခါကြတော့အတူနေပုဂ္ဂိုလ်တွေကနှစ်ချိုက်ဖွဲစိတ်အမူအရာနှုတ်အမူအရာကိုယ်အမူအရာနဲ့ရိုသေးသေးလေးလေးစားစားပြူးပြူးငန်းငန်းဝမ်းမြောက်ဝမ်းသာဆက်ဆံတာကိုခံရပါတယ်တဲ့ပြီးတော့ကြောင်းသင်္ကန်းဆွမ်းဆေးဆိုအစရှိတဲ့ပစ္စည်းတွေလည်းပဲရိုသေးသေးလေးလေးစားစား သုံးဆွဲတော်မူပါလို့တောင်းပန်ခံရပါတယ်တောင်းပန်ခံပြီးတော့ကသုံးဆွဲရပါတယ်အဲ့ဒါယဟန်ဘွားမှာအလှရှင်ယဟန်နဲ့အလှမလုတ်ခဲ့တဲ့ယဟန်ခြားနာချက်ပါပဲကဲနောက်တစ်ခုကမပေးလူသူမပေးလူသူပေးလူသူရှင်မူယဟန္တာအရဟတဘုံမှာ သူသာသူကမချပါမဟာသရိပဌာန်ဝိပဿနာတရားအလုံးရှုပွားအာထုံလို့မဲလေးစဉ်ဖိုလေးစဉ်ပေါင်းမြောက်ပြီးယဟန္တာဖြစ်ရောက်ကြတဲ့အခါဒါနကုသိုလ်ရှင်ယဟန္တာနဲ့ဒါနကုသိုလ်မလုပ်ခဲ့တဲ့ယဟန္တာထူးခြားမှုရှိပါသေးသလားခြားနားမှုရှိပါသေးသလားလို့မေးတယ် အဲဒီခါကျတော့ဒါနကုသိုလ်ရှင်ယဟန္တာနဲ့ဒါနကုသိုလ်မဟုတ်တဲ့ယဟန္တာရတဲ့အရဟတမေအရဟတဘုရဲ့စွန့်ရည်ကတော့မထူးပါဘူးတဲ့ကိလေသာကိုအမြင့်ပြပယ်နိုင်တဲ့စွန့်ရည်အတူတူပါပဲယဟန္တာဖြစ်ပြီဆိုရင်ဒါနကုသိုလ်ရှင်ယဟန္တာကိလေသာတွေကုန်ပြီးတော့ဒါနကုသိုလ်ရှင်မဟုတ်တဲ့ယဟန္တာကိလေသာတွေကြံနေရရဲ့ဒီလိုမရှိပါဘူးတဲ့ဒါနကုသိုလ်ရှင်ရောဒါနကုသိုလ်ရှင်မဟုတ်တဲ့ယဟန္တာပါ မဟာတိပ္ပံဝိပဿနာတရားလုံးအထုလို့အောင်မြင်ကြတဲ့အခါနှစ်ဦးလုံးပဲကိလေသာအမြင့်ပြကင်းစင်ပါတယ်တဲ့ဒါပေမဲ့လို့အသုံးအဆောင်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကချမ်းသာမှုက ရှိသေးတယ်အဲ့ဒီတော့ဒါနကုသိုလ်ရှင်ဘဝနဲ့ယဟန္တာဖြစ်မလားဒါနကုသိုလ်ရှင်မဟုတ်ဘဲနဲ့ယဟန္တာဖြစ်မလားအဲဒါနကုသိုလ်ရှင်ဘဝနဲ့ယဟန္တာဖြစ်မယ်မှန်ပါပါဗျာအဲ အဲ့ဒါအကောင်းဆုံးအဲ့ဒီအကြောင်းပြေလူတတ်တဲ့နိဗ္ဗာန်ဝင်တရားတော်စာအုပ်မှာအကျဲဒေသနာမှာရှိတဲ့အတိုင်းပြည့်ပြည့်စုံစုံထည့်ပြီးတော့ကရေးထားဟောထားပါတယ်အခုတော့အဲ့ဒီဇာလန်တာရကတွေခြံလက်အကြောင်းအရာလောက်သိရင်တော်တော်ကောင်းတွေပြည့်စုံပြီနော်မှန်ပါပါဗျာဒါနအစွမ်းအထက်တန်ယဟန်နလူမှာယဟန် လောပါဒါနကုသိုလ်ကဖန်တီးပေးလို့လူအထက်တန်းလွာယဟန်အထက်တန်းလွာဘုံကြီးတဲ့ယဟန်တွေကိုယဟန်အထက်တန်းလွာခေါ်တဲ့လူအထက်တန်းလွာဆိုတာကတော့မြင်းမောက်ခေရောဟိုးအတိတ်အချိန်ကာကာလတွေကရောရှိရဲ့မြင်းမောက်ခေမှာလူအထက်တန်းလွာဆိုပြည်စည်းချမ်းသာတဲ့ပုဂ္ဂိုလ်တွေအမြင့်ဆုံးအာဏာရနေတဲ့ပုဂ္ဂိုလ်တွေမှန်ရဲ့လားမှန်ပါဗျာ အဲ့ဒီလူထက်ကံတော်တွေမှာအိုရာရှိသေးတယ်မရှိဘူးလားရှိပါပါဩနာရာလည်းရှိသေးတာပဲနာတယ်ဆိုတာ96မျိုးမက အမျိုးမျိုးတွေများလာတဲ့ယောဂဝေဒနာတစ်ခုမဟုတ်တစ်ခုနှိမ့်စေခံရတာကိုနာတယ်လို့ခေါ်တယ်မှန်ပါပါလူထက်ကံတော်တွေမှာနာပေးနေကြုံပြီးတော့ဤတွင်သမာတော်တွေနဲ့မလုံလောက်ဘူးလို့ယူဆရရင်နိုင်ငံခြားသွားပြီးတော့ကုသကြတယ်မှန်ရဲ့လားမှန်ပါပါ လူအထက်တန်းလွှာတွေမှာနိုင်ငံရသွားပြီးတော့စိတ်ကူနိုင်တာအဲဒါဖြင့်လူအထက်တန်းလွှာတွေမှာလည်းနာဘေးမกินသေးဘူးသေဝမသေးကြဘူးလားသေပါတယ်လူအထက်တန်းလွှာတွေလည်းသေတယ်သေခြင်းကြလို့သေရတာကကောင်းတယ်သေခြင်းမကြဘဲနဲ့သေရရင်မကောင်းဘူးဝန်းနေစရာကြီးပဲနော်အဲဒါကြောင့်ဘုန်းကြီးကဒီနေ့တော့ဘုန်းကြီးကိုလှိုင်းပါစီကမ္မထန်ဌာနမှာ ပိတ်တာချင်းတရားနီးနီးတရားကျော်ချက်ပြုတ်ရမယ်အလှကြီးတွေဆိုရင်ဝဲကျက်ဘဲစိတ်ဆိုတဲ့ပစ္စည်းတွေကိုမလုံနဲ့လို့ကန့်တတ်ထားတယ်။ဘာကြောင့်လဲဆိုရန်ကုန်ရဲ့သဘောကအင်မတန်နဲ့ဆိုင်တာ။အဲအဖုန်ကြီးတွေဘက်မှာလည်းအဆုံးသုံးပါမလို့ရင်အဆင်မပြေဘူး။အဲအလူရှင်တွေဘက်မှာလည်းအဖြူအမဲရောတဲ့ကံဖြစ်သွားလို့ရှိရင်ဟန်မကြဘူး။နော်။ အကုသိုလ်အမှုနဲ့ရလာတဲ့ပစ္စည်းပေးလှူရင်အဲ့ဒါမိတ်တကကံတဲ့ဟုတ်လားဥမသတ်ပြီးလှူရဆိုပါတော့နော်တထာရအကုသိုလ်လှူတာကကုသိုလ်အဲ့ဒီမိတ်တကကြောင့်အကုသိုလ်ကပဋိတန်ဒီကျိုးပေးမယ်ဆိုလို့ရှိရင်မင်္ဂလာဟထာတိသူတဲ့မင်းတုံးတထေးတုံးစီမြင့်ဖြစ်ရတယ်ကုသိုလ်ကဝင်ကျိုးပေးလို့ချမ်းချမ်းသာသာနေရပါတယ်ဒုက္ခဝိရိယတိတဲ့ဘဝကတော့တရိစ္ဆာန် အဲကုသိုလ်ကအကျိုးပေးလို့အထက်တန်းလွှာမင်းသုံးတထေးသုံးဆင်တို့မြင်းတို့ဖြစ်ရတယ်ဆိုချမ်းချမ်းသာသာနေရတာပေါ့အဲကုသိုလ်ကပဋိသန္ဓေကျိုးပေးလို့လူအထက်တန်းလွှာမင်းမျိုးတထေးမျိုးမှာဖြစ်ကြရင်ဒုက္ခဝေရိတိအာနာရပြန်တော့လေကြာရှည်အာနာလက်ကင်မထားနိုင်ဘယင်သားဖြစ်ပြန်ပြီးနဲ့ဘယင်အာနာမယတထေးဖြစ်ပြန်တော့လေ ဟောတော်တော်ကြာဆင်းရဲဒုက္ခရောက်မြန်မာခင်မှာလည်းပြောကြတယ်လေသူတို့ကအထယ်ကြီးပြဲဟိုတို့ကသိတ်ချမ်းသာတာမပြောကြဘူးလားပြောပါဘူးအဲဒီလိုအာနာရပြီမဲ့အာနာလက်ကင်ဘဝနဲ့အချိန်တူတူလေးကွယ်လွန်ကြရတာဒီအာနာရတဲ့ဘာရကနဲ့အာနာမရသူတွေအထယ်ကြီးပြည့်ဖြစ်ရတာတွေဟာအဲ့ဒီမိတ္တကအဖြူအမဲရောတဲ့ကံအကြောင်းတရားကြောင့် အကျိုးတရားတွေတဲ့အလူရှင်ဘက်မှာလည်းအဲ့ဒီလိုဟာတွေမပေါ်လာမပါလာအောင်လို့ယဟန်တော်ဘက်မှာလည်းအစွန်းသုံးပါလော့အောင်ဆိုတဲ့ရည်ရွယ်ပြီးတော့ပိဋ္တာရင်တရားနည်းနည်းပိဋ္တာရင်တရားကျော်ချက်ရပြုတ်ရမယ်အလှကြီးတွေလှိုင်းမာစီမာလှုပ်ရင်ကျင့်ဝဲဘဲစိတ်ဆိုတဲ့ဟာတွေမလုံနဲ့ဘုန်းကြီးကမူကြထားလိုက်တယ်နော်ဩနာတိဩနာတိဒုက္ခဘိ လောပါအဲအခုတည်းကမိတ္တကကုသိုလ်အကုသိုလ်ရောတာတွေမပါအောင်တန်တန်စင်စင်ကလေးလုံနိုင်မယ်ဆိုရင်အထက်တန်းဟွာတွေသိကြကြမှသိရမှာပေါ့မှန်ရလားအဲဩရာနာရာသိတာလူအထက်တန်းဟွာတွေမှာမกินဘူးယဟန်အထက်တန်းတော်ဒီမှာကောအိုရာနာရာသေးတာကင်းရဲ့လားမကင်းပါဘူးဒီနေ့ မြင့်မောက်ခဲ့ဆိုရင်ကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးဟာယဟန်အထက်တန်းတော်မှားရလား။အိုခေတ္တကဆိုရင်အရှင်မဟာကတ္တဗအရှင်အာနန္ဒာအရှင်ဥပါလိအဲအရှင်သာရိပုတ္တရာအရှင်မဟာမောက္ကလံအရှင်တိယုလိစတဲ့ပုဂ္ဂိုလ်တွေကယဟန်အထက်တန်းတော်မှားရလား။အဲ့ဒီယဟန်အထက်တန်းတော်တွေမှာလဲဥနာသေးကမကင်းသေးပါဘူး။ကင်းပါဗျာ။ဒါနဲ့ကိုယ်တို့လှုပ်ပေးထားတဲ့လူထက်တန်းတော်ယဟန်ထက်တန်းတော်တွေနော်။မှန်ပါ အေးဒါကြောင့်ဒါနကုသိုလ်လုံပိတာတဲ့လူအထက်တန်းလွာယဟန်ထက်တန်းလွာလူချမ်းသာယဟန်ချမ်းသာတွေမှာအိုနာတိမကင်းသေးဘူးဆိုတာသဘောပေါက်သိမြင်ရင်အိုနာတိစားတဲ့ဆင်းရဲတွေကင်းစင်တဲ့လုံးဝဆင်းရဲမပါတဲ့နိဗ္ဗာန်ချမ်းသာလူလာတဲ့တမ္မာဆန္ဒဖြစ်ပေါ်ပြီမှန်ရဲ့လားမှန်ပါဗျာအဲ့ဒီတမ္မာဆန္ဒဖြစ်ပေါ်အောင်လူထက်တန်းလွာနတ်ထက်တန်းလွာတို့မှာ ပါတဲ့ယန္ထတန်လာတို့မှာပါတဲ့အိုနာတိပင်မဆင်းရဲနဲ့အထွေထွေအစင်မပြေတာကလေးတွေကိုပေါ်အောင်ညံနဲ့ဆင်းခြင်းပါအဲဒီလိုဆင်းခြင်းလိုက်လို့ရှိရင်နိဗ္ဗာန်ကိုဥဒံပြီးဆင်းရဲမတန်နိဗ္ဗာန်နဲ့ဒီမန်းပေးလူပါဆင်းရဲမတန်နိဗ္ဗာန်နဲ့ဒီမန်းပေးလူတဲ့ဒါနကုသိုလ်ကြီးအောင်မြင်သွားပြီပေါ့နော်မှန် အဲအောင်မြင်ပြီးတဲ့နောက်ဘာလုပ်ရအောင်မလဲဆိုတော့တွေးရမယ်တဲ့1330 1343ခုတပိုးတွယ်လာပြီးကျော်2ရက်မှာပွဲသိမ့်တဲ့ရေလူရှင်မာသီဆရာတော်ဘုရားရဲ့32ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲမင်္ဂလာကြီးကျင်းပတဲ့အချိန်ခါတို့အမြတ်စရင်ဝင်တဲ့ဒါနမင်္ဂလာကုသိုလ်ကြီးပြုရပြီလို့ပြန်ပြီးတွေးပါတဲ့ ဘယ်ကြီးတွေးရမလဲဆိုတော့အားလက်တဲ့အခါစိတ်ညစ်တဲ့အချိန်သီလအယူဖျားရှိခိုးမေတ္တာပွားပြီးတော့ကတွေးပါမှန်ပါဗျာတွေးလို့ရှိရင်အတွေးစိတ်တွေပေါ်လာမယ်ဝမ်းသာမှုတွေပေါ်လာမယ်အဲ့ဒါကြောင့်မိမိအလှူတွေးမိမှုကြည်ဖြူလုံးဝမ်းသာအဲကိုယ်လူဒါနာပြန်တွေးလို့ရှိရင် ဝမ်းသာမှုတွေပေါ်လာလိမ့်မယ်တဲ့မှန်ရလားမိမိရဲ့ဒါနာကုသိုလ်ပြန်တွေးတာကသာဂာနုတ္တိသမထာအတွေးစိတ်ကြီးဆက်နေတော့ကာမိသန္တာနိဝရဏဗျာပါဒနိဝရဏဆိုရင်လောဘဒေါသနိဝရဏတရားတွေစိတ်မှာကင်းစင်ပြီးတော့စိတ်ဟာကြီးပြီးဝန်းသာနေတော့တာမှန်ရလားအဲ့ဒါဥပဇာရသမာဓိစိတ်ဓာဝိတ္တုပဲမှန်ပါဗျာဥပဇာရသမာဓိစိတ်ဓာဝိတ္တုအဆင့်ရောက်လို့ အတွေ့စိတ်တွေကြီးဆက်ပြီးတော့ကဝန်တန်မှုတွေထင်ရှားတဲ့အချိန်ခါဝိပဿနာပဲပြောင်းလိုက်တွေးတယ်တွေးတယ်ဝန်တာတယ်ဝန်တာတယ်လို့မှတ်ပြီးရောမှန်ရလားဒါနာကုတော်ကိုတွေးတာကသာကနုဒ္ဓိသမထအဲ့ဒီအတွင်းနဲ့ဝန်တန်မှုကိုစတင်ရှုမှတ်တာကဝိပဿနာမဟာတတိပဋ္ဌာန်ဒါနာရေသမထရေဝိပဿနာရေဆက်မသွားပြီဘူးလားဆက်ပါပါအဲ့ဒီလိုဆက်သွားအောင်လုပ်ရတယ် အဲဒီလိုဆက်သွားအောင်လုပ်တော့အတွဲစိတ်တွေကြီးဆက်ပြီးဒါနကုသိုလ်ကိုစင်ကျင်နေတဲ့အချိန်အခါလောဘစတဲ့နိဝရဏကိလေသာတွေမကင်းဘူးလားမကင်းပါဘူးဗျာအဲနိဝရဏကိလေသာယံသူတွေကင်းတယ်အဖော်မပါခရီးမသွားရဘူးတဲ့ရှေးသူတော်ကောင်းတွေဆုံးမတာနော်အဖော်နဲ့ခရီးသွားတော့ယံသူနဲ့တွေ့အလွယ်တကူအောင်မြင်တယ် အခုဒါနဆိုတဲ့အဘော်ရလို့ဒါနကုသိုလ်ကိုပြန်တွေးတဲ့တမထစိတ်မှာဒါနဆိုတဲ့အဖော်ရတဲ့အတွက်ကြောင့်အဲမရှိရင်မှဲ့ကျင်ရင် အပူးဆိုတဲ့အတွေ့အကြုံတွေနဲ့ကိုယ်မှာတွေ့ထိမယ်မှန်းရဲ့လားမှန်ပါပါဩအဝတ်အထည်အစင်တန်စာဝတ်ဆင်ထားလို့ရှိရင်အဲ့ဒီအတွေ့အကြုံတွေကိုယ်မှာထိနိုင်တွေ့နိုင်ပါမလားတွေ့နိုင်ပါပါဩ ဒါနကုသိုလ်ဆိုတဲ့အစင်တန်စာရတဲ့အတွက်ကြောင့်တမထစိတ်မှာမက်ချင်းရင်အပူစတဲ့အတွေ့အကြုံတွေမတွေ့နိုင်တော့ဘူးမှန်ရဲ့လားအဲ့ဒါသမထစိတ်မှာအစင်တန်စာရအောင်သမထစိတ်မှာအဖော်ရအောင်လုပ်တဲ့နီးဒါနဆိုတဲ့အစင်တန်စာဒါနဆိုတဲ့အဖော်ရခြင်းကြောင့်မက်ချင်းရင်အပူအေးနဲ့တူတဲ့ ယံသူနဲ့တူတဲ့ဒိဋ္ဌိစားတဲ့ကိလေသာတွေလွှမ်းမိုးနိုင်သေးလားမလွှမ်းမိုးနိုင်ဘူးအဲ့ဒါဝိပဿနာစိတ်မှာ အစဉ်တန်းစားရအောင် အဖို့ရအောင်ဒါနကုသိုလ်ရှေးသူတော်ကောင်းတွေလုပ်တယ်ဆိုတဲ့သဘောအချက်ပဲမှန်ပါဗျာအဲဒီလောက်အမြင့်ပြောလို့ရှိရင်တထွာပြတထောင်မြင်ပြီပြီရောမှန်ပါဗျာနောက်စာအုပ်ထွက်တဲ့အခါကျမှစင်ပြင်းနေပြီထိုင်ဖဒီရဲ့ကြဲကြဲပါတယ်နော်မှန်ပါဗျာ မိမိအလူမိမိအလူတွင်မိမူတွင်မိမူဤပြုလုံးဝန္တာဤပြုလုံးဝန္တာဝန္တာတိုင်းမှာဝန္တာတိုင်းမှာဖြစ်ပြေသာဖြစ်ပြေသာသုခပွားရမှာသုခပွားရမှာအဲတွေးတယ်တွေးတယ်ဝန္တာတယ်ဝန္တာတယ်နဲ့ရှုမှန်နေတော့စောစောပြောတဲ့နာမပရိစ္ဆေရအညာနောက်တွေးမှုရှိလို့တွေးတယ်တွေးတယ်မှတ်သိနေရတာဝန္တာမှုရှိလို့ဝန္တာရဲ့ဝန္တာရဲ့မှတ်သိနေရတာအကြောင်းနဲ့အကျိုးသိ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 အဲ့ဒါဖြစ်ဖြစ်ဖြစ်ဖြစ်လို့စိတ်ကဆိုပြီးရှုရမယ်လို့ညွှန်ကြားချက်မဟုတ်ဘူးနော်အဲစောစောကပြောတဲ့အတိုင်းဝမ်းသာတယ်ဝမ်းသာတယ်တွေးတယ်တွေးတယ်ရှုမှတ်ရင်ပေါ်လာပြီးတော့ပွဲပြောက်သွားတဲ့ဖြစ်ဖြစ်ကိုသိမယ်လို့ဆိုလိုတယ်မှန်ပါဗျာတို့ရှုပွားကတို့ရှုပွားအနိစ္စအနိစ္စဒုက္ခအနတ္တဒုက္ခ ဩဖြစ်ပြီးပြည့်နေတာသိတော့မမြဲဘူးမမြဲတော့အနိစ္စလက္ခဏာကိုသိတာပဲမှန်ပါဗျာမမြဲတဲ့ဟာတွေကလိုချင်စရာမကောင်းဘူးလို့နားလေတော့ဒုက္ခလက္ခဏာအလိုမလိုက်အနစ်အသာမရှိဘူးလို့သဘောပေါက်နားလေတာအနတ္တလက္ခဏာအနိစ္စဒုက္ခအနတ္တသုံးမျိုးလုံးကိုမတိုင်းမတိုင်းတစ်မျိုးမျိုးသိသိသွားလိမ့်မယ်မှန်ပါဗျာသောရှုဘွားကသောရှုဘွားကအနိစ္စအနိစ္စဒုက္ခအနတ္တဒုက္ခ ဆင်္ဃာတိစွမ်းနိဗ္ဗာနံသံမြံအေချမ်းစွာအဲဒီလိုအစဉ်စဉ်အတိတွေမြင့်မြင့်လာရင်အေးအေးချမ်းချမ်းကလေးနိဗ္ဗာန်စံမြရပါမယ်တဲ့မှန်လားမှန်ပါဗျာအဲ့ဒါသမထယာနိကဝိပဿနာအာထုံနီးတဲ့ရှေးသူတော်ကောင်းတွေဟာသမထစိတ်ဝိပဿနာစိတ်မှာ အစဉ်တန်စာရအောင်သို့မဟုတ်အဖို့အချမ်းအယံရအောင်ဒါနကုသိုလ် ပြုလုပ်ပေးလူကြတယ်ဆိုတဲ့ဟာအနုတရေဆက်သွားပြီနော်မှန်ပါဗျာသမထဝိပဿနာစိတ်များမှာစိတ်များမှာတန်ခါချမ်းရန်ရဖို့ရည်ရှေးသူတော်မြတ်ရှေးသူတော်မြတ်တရားပြတရားပြပေးတတ်လူတတ်သည်ပေးတတ် စိတ်ဓာလင်္ကာရစိတ်ဓာပရိခါရတံဒါနံဒိဋ္ဌိအဲ့ဒီပါဠိတော်ကိုမူတဲပြီးတော့ကတရားတထုံပေးလူတလည်းနိဗ္ဗာန်ဝင်ဆိုတဲ့အမည်နဲ့ဟောလိုက်တာပြီးဆုံးသွားပါပြီအဲ့တော့ဒီဒေသနာကိုကြားနာတဲ့သူတော်စင်အပေါင်းသူတော်ကောင်းတွေဟာဝိပဿနာခြံရံတဲ့ဒါနမှာမြတ်တယ်လို့ပြောတဲ့အပြောဟာ ဒီဒေသနာနဲ့မကိုက်ညီဘူးလို့နားလေကြလိမ့်မယ်မှန်ရဲ့လားမှန်ပါပါဩဒါနကသာဝိပဿနာရဲ့အချမ်းအယံဖြစ်ပါတယ်ဟုတ်ကလားမှန်ပါပါဝိပဿနာဟာဒါနရဲ့အချမ်းအယံမဖြစ်စေရပါဘူးတဲ့နော်လိုင်မဟာစီမေတ္တာဤယုံကြည်ခြင်းဖို့ရာယုံကြည် သေလူဓာလင်နိဗ္ဗာန်ဝင်ဤတွင်ပြီးဆုံးနိဋ္ဌိတာမြဝကျုံပေါ်မြို့တမြို့မှာဘုန်းကြီးကသမထဝိပဿနာယာနိကအာထုံနေဟောတော့ယဟန်လူတွေဓမ္မစရိယယဟန်လူတွေလို့ပြောတာပဲရှင်းတော့ကဓမ္မစရိယယဟန်လူတွေကြီးတဲ့သူကဝမ်းမြောက်ဝမ်းသာတရားဝဲသိမ့်တော့လာလျှောက်တယ်ရှင်ဘုရား သမထကနေဝိပဿနာမကူတာလို့တပြည့်တော်မှာခက်နေတာဗုဒ္ဓနုဒ္ဓိသမထဘုရားဘုရားရှိခိုးပြီးအေးဘုရားရှိခိုးတာငါမဟုတ်အနိစ္စဒုက္ခအနတ္တယုတ်နံအဲ့ဒီလိုတပြည့်တော်လုံနေတာတဲ့အရှင်ဘုရားဟောမှာပဲသမထကနေဝိပဿနာပြောင်းတတ်တော့တယ်ဘုရားဝန်တာလိုက်တာလို့လာပြီးတော့ကလျှောက်ဘူးတဲ့အဲဒီလိုဘုန်းကြီးတို့ဟောနိုင်ပြောနိုင်တာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးစီကနီးရလို့ဟောနိုင်ပြောနိုင်တယ် ဒါကြောင့်မာစီဆရာတော်ဘုရားကြီးကဘုန်းကြီးရဲ့ကျေးဇူးရှင်တဲ့နော်ကျေးဇူးရှင်ဆရာသမားအကြောင်းပြုပြီးတော့အမျိုးမျိုးဘုံဘုံကုသိုလ်တွေပွားခွင့်ရတာဝန်တာဆရာပါပဲအဲသိလူတတ်လည်းနိဗ္ဗာန်ဝင်တရားဏီကုံချုပ်လို့ခဏအားထုတ်ရအောင်ကောင်းကိုမခါအာပြောင်းစွာအိမ်မှာပလင်ခွေခွေသောအခါ ရှင်ထားလေဝဲလက်ပေါ်တွင်ရာလက်တင်ဖြည့်ရှင်လက်မှထိတ်ခြင်းပေဝဲရာဒူတွင်လက်ကိုတင်ထားခြင်းထားနိုင်ပေရှင်းတဲ့တွင်လက်ချင်းရှင် မျက်စိမိတ်လိုက်ကိုဝမ်းပါစိတ်ဆိုင်တည်နေစေပေါင်းကိုက်ပိန်ကိုက်အစဉ်လိုက်ချိန်ကိုက်ရှုမှတ်လေကိုမစိတ်မှဖြစ်ပေါ်ရာလိုက်ခါရှုမှတ်လေဤသောအခါဤ င်းပိန်သာပြန်ဟာရှုမှတ်နေကောင်းမမထခါပြောင်ပြောင်တာပလင်ခွေထိုင်ခြေထောက်တစ်ဖက်ဆင့်ထမနေစေနဲ့ဘယ်ဘက်လင်ဝါဘောညာဘက်လက်တင်လက်မထိတ်ချင်းဒီရှေ့မှာချထားဒါနဲ့မှအောင်းမြရင်ဘယ်ဘက်တူဘောဘယ်ဘက်လက်တင်ညာဘက်တူဘောညာဘက်လက်တင်ထားဒါနဲ့မှအစင်မပြေရင်ရှိတယ်ချီချင်းဝဘောလက်တစ်ခုမောက်ရှင်းချထားမျက်စိမိတ်စိတ်ကိုဝမ်းပိုက်ချက်မဆိုင်လုံနေတာတွေ့လိမ့်မယ်။ အမြင်ပဲရွေ့ရွေ့လှုပ်တာကိုဖောင်းတယ်အတွင်းပဲရွေ့ရွေ့လှုပ်တာကိုပိန်တယ်လို့အမြင်ပေးထားတယ်။ဖောင်းတယ်ပိန်တယ်ဆိုတာလှုပ်ရှားဝါရောရဲ့နှစ်ကိုယ်ခွဲပမာဏပဲအဲအမြင်ပဲရွေ့ရွေ့လှုပ်တာရဲ့အစအလဲဆုံးအတွင်းပဲရွေ့ရွေ့လှုပ်တာရဲ့အစအလဲဆုံးသိအောင်ဝမ်းပချင်မှစိတ်ဆိုင်ပြီးတော့ဖောင်းတယ်ပိန်တယ်လို့စိတ်ထဲကဆိုစိတ်ထဲကဖောင်းတယ်လို့ဆိုရင် အပြင်မဲ့ရွေ့ရွေ့လှုပ်ထားတဲ့အစအလဲဆုံးသိရမယ်စိတ်ထဲကပိန်ရဲလို့ဆိုရင်အတွင်းပဲရွေ့ရွေ့လှုပ်ထားတဲ့အစအလဲဆုံးသိရမယ်ဆိုယုံဆိုပြီးတော့အပြင်မဲ့အတွင်းပဲရွေ့လှုပ်ထားတဲ့အစအလဲဆုံးမသိပဲမရှိစေရအဲဒီလိုအတွင်းပဲပြင်ပဲရွေ့ရွေ့လှုပ်ထားတဲ့အစအလဲဆုံးကိုသိအောင်ဖောင်းတယ်ပိန်တယ်လို့စိတ်ကဆိုနေတာကိုရှုတယ်လို့လည်းခေါ်တယ်မှတ်တယ်လို့လည်းခေါ်တယ်နှလုံးသွင်းတယ်လို့လည်းခေါ်တယ်ဆင်ခြင်တယ်လို့လည်းခေါ်တယ်တရားအာယုံပြုတယ်လို့လည်းခေါ်တယ်အခေါ်နာမည်အများကြီးထဲမှာ မှတ်တယ်ဆိုတဲ့ဝေါဟာရအခေါ်နာပဲကိုအတီးပြုတ်ပြီးသုံးဆွဲလို့ဖောင်းတဲ့အခါဖောင်းတယ်မှတ်ပိန်တဲ့အခါပိန်တယ်မှတ်လို့ညွှန်ကြားတယ်ဖောင်းတယ်ပိန်တယ်မှတ်နေတော့ကြီးညိုတာအားရတာကျင်တာဝန်တာတာဟုတ်မဟုတ်ပါမလားလို့တွေးတာမယုံတာပြင်းတာစိတ်ပြေတာအိတ်ကျင်တာစသည်ပူရန်တွေးတာအေးတာရှိန်တာတောင်းတာတင်တာရတာလှုပ်တာစသည် ကိုယ်ရဲ့စိတ်ထဲကတမျိုးမျိုးပေါ်လာရင်ဖောင်းတာပိန်တာထားခဲ့အဲ့ဒီအသစ်ပေါ်လာတာကို မိမိနားလေတဲ့အမိနာပိုင်းနဲ့စိတ်ထဲကဆိုမှပြီးရင်ဖောင်းတာပိန်တာပြန်မှအသိအသိပေါ်ရပေါ်ရကိုစိတ်ထဲကအမိနာမဲမထုတ်တတ်ရင်သိတယ်သိတယ်လို့ဆိုမှပြီးဖောင်းတာပိန်တာပြန်မှဖောင်းတယ်ပိန်တယ်ဆိုတာတခြားအသိအသိဖြစ်ပေါ်ထင်ရှားတာမရှိရင်ရှုမှတ်နေဖို့အာယုံတခြားတခြားအသိအသိတွေအများကြီးတစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးဖြစ်ပေါ်နေရင်ဖောင်းတာပိန်တာမမှားရရင်နေပါစေ ပေါ်ရပေါ်ရအဆက်မပြတ်ကိုနားတယ်တဲ့အမိနာမယ်နဲ့သာရှုမှတ်ပါအဲဒီလို ရှုမှတ်ပုံနေဟာထိုင်နေတုံးရော တုံးလုံးလဲအိမ်နေတုံးရောမှတ်တရနေတုံးရော ရှုမှတ်ပုံဤရှုမှတ်အထောက်ရတယ်နာတွေဝသုဘိတံဟောတိရတိနကဓမ္မာလိနိပတိသကတုမေဝေတာရတိဟောတိဝိသနတံ သူတော်ကောင်းတို့ရေလို့ခေါ်ရင်ဖယားလို့ကြဲကြဲအတန်မြည်မြည်ထူးရနေခန္ဓာမာရီနီနေခပန်တို့ဖြင့်တရဆန်းကြလာပေတော့နေခန္ဓာမာရီနီဂရိဗန်ကျော်လင်းစင်ရောက်တို့စင်တို့ကြည်လင်းလက်စကြဲအောင်ဆုံးအားလုံးကိုတရဆန်းကြလာပေတော့ရန္တိယခကာလယိတိရန္တိငှက်တိဆန်လူသာစိတ်ငြိမ်အချိန်အေးမြယခုလိုညခကာလယိတိသုပိတုံအိယံဘောအလုံးငါ ဥပိတုကာမဂုံအယိတ်တော်သာမှာအဖျားဖျားအစုံစုံစိတ်တော်ကားတွင်အိမ်မောကြ၍နေခြင်းဟာနတွေဟောတိဖြစ်ပေါ်လာခဲ့သည်မဟုတ်ပါကြတကားနတွေဟောတိကဘာကိုမြမစခြင်းကဟိဒါပထမအကောင်းမဲ့ဟဲ့ရလို့လျောင်းလည်းကစားကောင်းအောင်တွင်မွေလျော်ရအများကိုငဲပြီးတော့ထားခဲ့တာလည်းမဟုတ်ပါကြတကားဒေတာရတိအညာခကာလကြီးတိဧတာရတိရောင်းရွယ်အဖျားဖျားနဲ့လူရောကိစ္စအားလာကြတဲ့အိညာခကာလကြီးတိ ဝိဇာဏတံဝိဇာဏတံလောကကိုထောက်တွေးတော့ကြောက်သွေးစိတ်စဉ်ကြောတဲ့တိတ်တိတ်နဲ့အင်းကြီးစရာနိဗ္ဗာန်မျှော်ညောင်းပညာရှိအပေါင်းတော်ကောင်းတို့ဤပတိသကတုမေဝဇကံသင်္သာညောင်းမှာအထက်တန်းလင်သောအောင်ရအောင်မေလန်းတရင်ကဆောင်လို့မို့ပြောင်ပြောင်ကြီးကြိုးစားအားထုတ်ကြရမို့အလို့ငါသာလင်ပတိသကတုမေဝအမတဘုဇံသာပြောရမို့ကာမဂုဏ်ညာနမသခိုးရမြတွေကြောင့်တတိဆိုတဲ့ဓမ္မယုံတရားဝကင်းသမားကိုနှိုးနှိုးပြီးတော့ နိုးနိုးကြရနဲ့ကြိုးကြိုးစားစားကြီးအားထုတ်ကြရမို့အလုံးငါရလင်း။အော်ဒီစင်စဲမတွေ့ဖြစ်ပေါ်လာခဲ့ပါလေ။အော်ဒီညင်ယုံတော်ဓမ္မပြသေးဖို့အတင်ခုံကြောကဟိုးနိဗ္ဗာန်ဆိုတဲ့အမတနဂရကိုဖြင့်မဟာဓမ္မတတိပဋ္ဌာန်ဝိပဿနာတွင်နဲ့တခါပြောရအောင်။သူတော်ကောင်းတို့ရေ။ဖြစ်အော်လို့ပြလိုက်ရပါလေတော့သတည်း